ကျေးဇူးတော်ရှင်အေကမဟာပဏိတမိုးကုတ်ဆရာတော်ဘုရားကြီးမရဗုဒ္ဓမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်19ရက်တလ69နှစ်၌ဟောကြားဆုံးမတော်မူအပ်သောဒိဋ္ဌိတက်လင်သောတာပန်တည်သည်တရားတော်ဓမ္မရေအမလံဖုတ္တံလိမ့်မယ်ဆိုတာစောစီကြီးကမှတ်တယ်နော်။ဘာဖုတ္တံလဲလို့မေးတဲ့အခါကျတော့သတ္တဝါတွေဟာ ကာမိကံဖာလို့ယူထားကြတယ်ရှိပါတယ်ကာမိကံဖာလို့ယူထားကြပါဩကံသာရံမိကံသာရံဖပဲသွားလေရမှာပဲကံကောင်းဆုံးပြီးဒီကရနေကြရတာပဲဆိုတဲ့အယူဟာတော်တော်ဆွဲမဆွဲကြဘူးဆွဲတော့ ကောင်းပြီဒီကံကဒကာဓမ္မတွေတန်တမှာဘယ်လိုအယူရှိနေသလဲလို့အမဲထုတ်လို့ရှိရင်ဖြင့်လူသွားရအရေးပါတယ်လို့လိုက်နေတယ်လို့လည်းယူကြနွားသွားရလှဲပိန်လိုက်နေတယ်လို့ပဲလို့လည်းယူကြယူတာကိုဘုန်းကြီးတို့ကမှားတယ်လို့လည်းမဆိုပါဘူး မှန်တယ်လို့ဆိုရမှာလည်းမဟုတ်ဘူးဒီကတည်းဒီလိုအဓိပ္ပာယ်ကရတယ်ဘယ်နဲ့ကြောင့်လုံးလုံးငဲတဲ့အခါကံဆိုတာနာငါရုပ်လားလို့ငဲလို့ရှင်ဘုန်းကြီးတို့ဓမ္မတွေတရားမှုကြီးဝနေကြတယ်စေရနာကံလို့ပြောကြတယ်စေရနာကံဆိုတာဒီနာမ်ပေါ့ဗျာနန္တရားဟာကံလို့တုံးတာတည်းကချုပ်သွားတာ နန္တရားဘာပါလဲကံပြုလို့တုံးကလည်းချုပ်သွားပြီးတော့မှတ်ထားလိုက်စမ်းပါဘယ်ကလာသူနောက်ပဲလိုက်နေမလဲဆိုတာခင်ဗျားတို့ပဲတွေးကြည့်ပါတော့လိုက်နိုင်ပါ့မလားသို့တော်လည်းဓမ္မတွေယူဝါဒကဘယ်နဲ့ဖြစ်ပြီးကြတာနေတုံးလုံးခဲ့တော့ကောဟိုကံဆိုတာလူသွားရရိတ်ပါသလိုနွားသွားရလဲပင်းပါသလိုလဲရင်ထူပေးမဲ့ပုံ အလုတ်ကလေးရှိရင်ရှောင်ပေးမဲ့ဘုံကံကနောက်ကနေပြီးအထေရဖြစ်နေမသေးတဲ့သဘောမျိုးနဲ့နောက်ကလိုက်နေတယ်လို့ဒကာကျွဲတို့ယူထားကြလိမ့်မယ်လို့ဘုန်းကြီးထင်နေမှာပဲရောက်လေရောက်ပါတယ်တချို့မယူဘူးအော်ဒီလိုဆိုလို့ရှိရင်ဒကာဓမ္မတို့ကံဟာနောက်ကမြဲလိုက်နေတယ်တခါလောက်သာနောက်ကမြဲလိုက်ပြီးဒီကလာနေတယ်ဒီကံကမလိုက်လဲဟိုကံကနောက်ကလိုက်နေတယ်လို့ ယူရမယ်ဆိုလို့ရှိရင်ကံကကံပေါ်မှာသတ္တရဒိဋ္ဌိပါနေစဉ်းစားပါစဉ်းစားပါဓမ္မတို့ကံပေါ်မှာဘာပါနေပါလဲအင်းဒီဥစ္စာကိုအမှန်ကိုယ်ကိုသိကပိကလာထားတဲ့ဆရာသမားကမှဒီယူကြီးကိုဖြောင်းမပြေတော့ဘူးမပေးတော့ဘူးဆိုရင်ဖြင့်သတ္တရဒိဋ္ဌိပဲတော့ပြေးနေတယ်ဆိုတာ သက်ဝင်နေတယ်ဆိုတဲ့ဥစ္စာဖြင့်ပြောရတယ်မပြောတတ်ဘူးကြက်ကြက်စဉ်းစားပါကြက်ကြက်စဉ်းပါသာပါဘာကြောင့်ကြက်ကြက်စဉ်းစားပါလို့ဤမြတော့တိုက်တွန်းလို့ဆိုမှုကြီးနဲ့တရားဟောနေရပါလိမ့်မလဲလို့ဘုရားဓမ္မတွေကမေးကြလို့ရှင်ဒီတော်တော်ဆွဲနေလို့လို့ဥပအောင်ဆိုတဲ့မဆိုတဲ့ဒီတော်တော်ဆွဲနေတယ် တန်မြညာပုဂ္ဂိုလ်ဆိုလို့ရှိရင်ဖြင့်ဒီကံကိုအသားယူပြီးဒီကလာမင်းတို့ဟဲကံမိကံဖနဲ့ကံပဲသွားရလူသွားရရိတ်ပါသလိုလိုက်နေတယ်မင်းတို့ကံကောင်းဆောင်နေတယ်ကွာအဲ့ဒီဟာပဲမင်းတို့ကိုးစားရအထာရှိရတယ်မင်းတို့ကဒါလိုက်နေတယ်ဆိုတော့ဒဂရမတွေပဲစဉ်းစားကြည့်ပါစေရနာဟာစေရနာဘိက္ခုကမ္မဟောရာမိ စေတနာကိုကံလို့ဟောထားတော့နန္ဒမဖြစ်နေတော့ပြုတုံးကချုပ်သွားတာလေခမည်းတော်ဖြစ်ပြဆိုတာလေညံ့ကြမလို့တော့ပါလူသေးလားပြုတုံးကလည်းဘာပါလဲပြုတုံးကလည်းဖြစ်ပြီးပြတ်တဲ့ဓမ္မပဲဆိုတာညံ့ဝရငါလူသေးလားနုဒ္ဓာကြီးကလူပွားရနောက်ကရိပ်ပါတယ်လို့လိုက်နေတယ်လို့ဒကာကျော်တို့ကယူမယ်ဟုတ်လား ဒီလိုယူရမယ်ဆိုလို့ရှိရင်ဖြင့်ဩငါတို့ဟာဒုရှုနေတဲ့ဝိပဿနာနဲ့ဒုယူထားတဲ့လိုက်နေတယ်လို့ယူထားတဲ့အယူနဲ့ဘယ်နဲ့များဖြစ်နေတော့တွေးဖို့တော့အချိန်ရောက်ပြီမရောက်သေးဘူးလားစဉ်းစားပါစဉ်းစားပါဒကာရမတို့ဒီဥစ္စာလေးစားစွာနဲ့မပေါ်ပေါ်ပြောမလို့ခင်းနေတယ်ဆိုတဲ့အိဗယ်ဖြင့်ဒကာကျွယ်တို့ရှင်းတော့ပါပြီ ဒကာတက်ကောရှင်းတော့နောက်ကလိုက်နေတယ်လို့ယူကြမလားဟာချုပ်ပြောက်သွားပြီလုံတုံးကချုပ်ပြောက်ခဲ့ပြီလို့ယူကြမလားသို့တော်ဒါကအခုဆရာဘုန်းကြီးမိသားမိတွေလည်းဖြစ်လို့ဩနန္ဒမဆိုတာဖြစ်ပြက်ပဲဖြစ်ပြီးပြက်တာဝိပဿနာသမားတွေမို့ရုပ်စာဖြေကမှန်းနေတာ တို့ကအယူကဒီလိုယူကြသလားလိုက်နေတယ်လို့ပဲယူကြသလားလို့မဲလို့ရှိရင်ဘယ်နဲ့ဖြစ်ကြလဲလိုက်နေတယ်လို့ယူကြပြန်လို့ရှိရင်လေသတ္တရပဲမပြေဘူးလက်ပြေတယ်စဉ်းစားကြည့်ပါစဉ်းစားကြည့်ပါတက္ကသတ္တုဥပအောင်လို့စဉ်းစားကြည့်တာဒီယူဟာမပြောင်းပေးလို့ရှိရင်တော့ခက်မှာဒါကြောင့်မခက်ဘူး အမှန်ကဲနေတယ်ဆိုတော့အဲ့တော့ဒီစကားခဏရပ်ထားလိုက်နော်ဒီစကားခဏရပ်ပြီးပြင်မွရလေးကိုခွန်ကြီးဒီအခုကားလေးကိုပြေးလိုက်နော်ဘုရားသခင်ကိုရမကြီးကအင်္ဂုတ္တပါဠိတော်မှာဟောထားငါဟာတဲ့ရိုက်ဟောတာလည်းရှိတယ်ကွာတဲ့ရိုက်ယူရအောင်ဟောထားတယ်လည်းရှိတယ်နော်ဆောင်ပြီးဒီကရာယူဖို့ရဟောထားတယ်လည်းရှိတယ် တိုက်ရိုက်ယူဖို့ရဟောထားတယ်လည်းရှိတယ်နော်ဆောင်းပြီးကာလယူဖို့ရအဲ့ဒါကိုတဲ့တိုက်ရိုက်ယူရမယ်တရားကိုတိုက်ရိုက်မယူရင်လို့ရှိရင်ငါဖះကိုပြမှားတယ်ဘောကြတယ်ဆောင်းယူရမယ်တရားကိုအော်ဒါဆောင်းယူရလို့မှတ်ထားရင်ကိစ္စမရှိဘူးဆောင်းယူရအောင်လို့ဟောထားတယ်တိုက်ရိုက်ယူလိုက်ပြန်လို့ရှိရင်ငါဖះဆွဆွဲတာသဘောကျလား အင်းဘုရားခင်ကိုရမေကြီးဟောထားတာကဖြင့်တည့်ရဲ့ဟောမဲ့ဥစ္စာကိုဆောင်းယူလိုက်ကြရင်လည်းဘုရုဆွဆွဲဆောင်းယူရမဲ့တရားကိုတည့်ရဲ့ယူလိုက်ပြန်လို့ရှိရင်တော့အဲဒါလေးနှစ်ခုသဘောကျထားဖို့အရေးကြီးပါတယ်ဒါလေးနှစ်ခုသဘောကျထားဖို့အရေးကြီးပါတယ်ဓမ္မတို့နာကြည့်ကြီးနဲ့ထောင်ကြည့်ပါတော့ကြွယ်နာသေးသေးကနာကြည့်ကြီး ဒကာသစ်တို့ကိုနာကြည့်ခြင်းနဲ့ထောင်ပါလိမ့်မယ်လို့ဒကာဓမ္မတွေမှတ်ပါတရားသူလို့လည်းမှတ်ဆံပါဥပါဝင်နာသိရင်မရဘူးနော်မှန်ပါပါနာသိရင်မရပါဘူးတဲ့ဒကာဓမ္မတို့ကြက်ကြက်ရှင်းကြလေဒီကံယူဆွဲလေလေတွေကလည်းနဲလာမှမဟုတ်ဘူးဆိုတဲ့ဥစ္စာတွေကဖြင့်ရောဘတော်မလိုလောက်အောင်များပါလိမ့်မယ်အဲ့တော့ဘုရားသခင်ကိုရမေကြီးကငါဘုရားသခင်ကိုရမေကြီးဟောထားတဲ့တရားကိုတည့်ရည်ယူရမယ်တရားကို ပွယ်ဝဲယူလိုက်ပြန်လို့ရှိရတယ်ငါဖះဆွဆွဲတာပဲပွယ်ဝဲပြီးဆောင်းယူရမယ်တရားကိုတည့်ရယူလိုက်ပြန်ရောဖះဆွဆွဲတာပဲကောင်းပြီဒါဖြင့်ကံဒီနောက်ကအရေးပေါ်မှာလိုက်နေတယ်ဆိုတော့ဖះကိုယ်တိုင်ပဲသူဟောခဲ့တယ်တပည့်ကြဆာယဝအနုပါယိနေဆာယဝရိတ်ခဲ့တော့အနုပါယိနေအစံဆိုင်လိုက်ရနေဆိုတော့ဆောင်းဟောတယ် အဲ့ဒါဆောင်းဟောတာကိုခမည်းတော်ကတကယ်တမ်းလိုက်တယ်လို့ယူလိုက်လို့ရှိရင်ဘုရားဆွဆွဲရမရောက်ဘူးဟုတ်ပါဘူးဘာကြတဲ့ရဟောတာတာကိုဆောင်းဆွဲယူလိုက်ပြန်ရောအဲ့ဒီမှာဒကာဓမ္မတို့ခင်ဗျားတို့ကြက်ကြက်စဉ်းစားပြီးကြတာဒီကံဟာအိဋ္ဌာလားနှိဋ္ဌာလားပြုတော့ငါလည်းကခင်ဗျားတို့တော့လိုက်နိုင်ပါ့မလား မလိုက်နိုင်လို့ရှိရင်ဖြင့်ဒကာဓမ္မတို့ကံဒီကားပဲဆိုလို့ရှိရင်ဖြင့်အနိစ္စတရားကိုမလိုက်နိုင်ပါဘူးသို့တော့ဘယ်နဲ့ကြောင့်အရေးပေါ်မှာခဲ့လို့ဘုရားကဟောပါလိမ့်မလို့လို့မေးတဲ့အခါကြလို့ရှိရင်ဖြင့်ဆောင်ပြီးတဲ့ကလားယုံကြည်တဲ့ယုံကြည်အောင်လို့ဟောလိုက်ခြင်းမြတာဖြစ်ပါလေစင်စစ်တော့ပြန်မလိုက်ပါဘူးတပည့်ကြဆောင်ပြီးဟောတဲ့ဥစ္စာခင်ဗျားတို့ကတကယ်လိုက်တယ်လို့တည့်ရဲ့ယူပလိုက်လို့ရှိရင်မှားပါလိမ့် သဘောပါလားဒါဒီတဲ့ရင်ပါလို့ဖြစ်သေးဘူးခင်ဗျားတို့အလွန်စိုးရိမ်လို့ပြောနေတဲ့စကားတစ်ခုပဲလို့ဒကာကျွဲတို့ဒကာတစ်တို့ဒကာအုံးတို့မှတ်စမ်းတယ်အလွန်စိုးရိမ်လို့ပြောတယ်ပြောတယ်ခင်ဗျာအလွန်စိုးရိမ်လို့ပြောတဲ့ဆရာအခုဘုရားကဆောင်းပြီးဒီကရဩကံတရားပြုထားပြီမှာအလကားပဲလို့ယူမှာစိုးတာနဲ့ ဆောင်ပေးတဲ့ကာလမင်းလည်းလူသွားရရိတ်ပါသလိုပဲကွာကံဆိုတာလိုက်နေတာပဲလို့ပါဆောင်ဟောလိုက်တယ်တကယ်တော့ပြုတဲ့နေရာမှာဘာဖြစ်သွားလဲပြုတဲ့နေရာမှာပဲချုပ်ပြောက်သွားတယ်ဆိုတော့ကစိတ်စိတ်စိတ်တစ်ခုစေစိတ်တစ်ခုအသက်တန်းကဖြစ်တယ်ပြက်တယ်ဓမ္မတော့ပူးရှိတယ်တောက်လျှောက်လိုက်နေတယ်လို့ဆိုနိုင်မှာဆိုလိုက်လို့ရှိရင်တတ္တရာတိပဲပြေးမပြေးပြေးပါဘူးအဲ့ဒါ ဒိဋ္ဌိလည်းခွာရလည်းရောက်ပြီးအယူမှန်ကိုလည်းရောက်စေတော့ဆိုတဲ့သဘောနဲ့ရုပ်စာစခင်းလာတယ်ဝတ္ထုထုတ်လာလိမ့်မယ်နော်ဝတ္ထုထုတ်လာလိမ့်မယ်တခါကျွေရကြက်ကြက်ရှေးကြလေဒီဆွဲပံလေလေဆိုတာကိုယုံကြတယ်အဲ့ဒါပြန်အခုဘုန်းကြီးတို့ဓမ္မတွေဘုရားကလူသွားရရိပ်ပါခဲ့လို့ကံနောက်ကလိုက်နေတယ်လို့ယူလိုက်တဲ့ဥစ္စာဒီဆောင်းဟောထားတာနော် ခင်ဗျားတို့ကယူတော့ဘယ်လိုယူလို့တက်ရယူပလိုက်တယ်တဲ့ဘုရားစွတ်စွဲရမရောက်ဘူးအဲ့ဒါကြောင့်အခုဘုန်းကြီးပြောတဲ့အတိုင်းကမှတ်ကြပြီပြုတဲ့နေရာမှာပဲဒီကံကြီးဖြစ်လဲဖြစ်ပါတယ်ချုပ်လဲချုပ်ပါခင်ဗျားတို့နောက်ကတော့မလိုက်ပါဘူးသဘောကျနမို့လို့ရှင်တဲ့ကံအိဋ္ဌဖြစ်သွားတယ်နိစ္စမှာသတ္တရဒိဋ္ဌိခိုင်မြဲတဲ့ဒိဋ္ဌိပဲမသွားဘူး အလွန်မစိုးရင်ရဘူးလားစိုးရပါဘူးတက်တက်စဉ်းစားပြီးနားထောင်တော့အခုနည်းနည်းတော့ပွဲသွားပြီနော်ဒါဖြင့်လူသွားရရိပ်ပါတဲ့ခဲ့ဆို၎င်းကံအမိကံဖကစောင့်ရှောက်ပြီးလဲရင်ထူတော့မယ်ဘုံဒီလိုနောက်ကလိုက်နေတယ်ဆိုတဲ့အဓိပ္ပာယ်ဒီဘုရားသခင်ကိုရမကြီးဒီကံကိုဟောတိကံဖြစ်သွားမှာကံမမလုကမ္မတက္ကဋဉာဏ်လေးလောက်မှမလုံမဲ့ပုဂ္ဂိုလ်ကမ္မတက္ကဋဉာဏ်လောက်ရအောင် ဆိုပြီးဒီကလာခင်ဗျားတို့ကိုထင်ရှားကြတဲ့ထင်ရှားအောင်ဆောင်ပြီးဒီကလာဟောတာဘူးတိုက်ရိုက်မြည်ယူလိုက်ပါနဲ့ရှင်းမလားဆောင်ဟောတာကိုတိုက်ရိုက်မြည်ယူလိုက်ပါနဲ့တိုက်ရိုက်ယူလိုက်လို့ရှိရင်ဒကာဓမ္မတို့ဒိဋ္ဌိပဲပြေးသွားမယ်ပြေးမပြေးချိန်ပြီလားချိန်ပါဘူးအဲနည်းနည်းသဘောပါလာပြီနော်အမေဒီဥစ္စာတကကျွယ်တို့တကတစ်တို့ ဥပအောင်ဒီလိုပြောပြမဲ့ပုဂ္ဂိုလ်လွယ်တယ်များအောက်မြင်နေတယ်မလွယ်ဘူးမလွယ်ဘူးမလွယ်တာကမိဘရိုးရာအစွဲကြီးကအတော်နာနေမနာဘူးလားကာနောက်ကလိုက်နေတယ်ကွာကာနောက်ကလိုက်နေတယ်ဆိုတဲ့အိဗေဟာတခါလေကံဆိုရဏန္ဒမလို့အခုသေချာလဲရှင်းပြီနော်လိုက်နိုင်ရလား ဘယ်လိုနိုင်လဲလို့တဲ့သူဒီကားဆိုရင်သဗ္ဗေသင်္ခါရအနိစ္စတွေကပဲယုံနာနိုင်ရမဟုတ်လားယုံနာနိုင်ရပြန်သူဘယ်တရားတွေသွန်းကြမလဲအနိစ္စလည်းတွင်းရမှာဆိုတော့အနိစ္စရောက်တဲ့တရားကနောက်ကနေပြီးလိုက်နေဦးမယ်ဆိုတဲ့ဥစ္စာဟာတခါကျော်ပဲစဉ်းစားပါတော့ဖြစ်နိုင်ပါအဲ့ဒါလေစဉ်းစားလိုက်တော့မှာဩဆရာကောင်းသမားကောင်းမတွေ့ဘဲနဲ့တို့ အဖိနတုတ်လာတဲ့အတိုင်းကာမဗန္ဓုကာမပရိဒနာယံကမံကရိတနိကလျာဏဝပါပကံဝါဆိုတဲ့ဥစ္စာတိုင်းဆောင်ဟောထားတာကိုတို့ကတကယ်လိုက်တယ်လို့ယူလိုက်လို့ရှိရင်တို့မှာပြန်သတ္တရဒိဋ္ဌိပဲပြေးပါဘောလားသက်ဝင်ပါဘောလားဆိုတာမှတ်ရတော့မယ်မှတ်ထိုက်ဘူးလားမှတ်ထိုက်ပါဘူးကြက်ကြက်စဉ်းစားပြီးနားထောင်ပါဒကာဓမ္မတို့မခက်လို့ရှိရင်ဘုန်းကြီး၆ပြန်တယ်လေဖြည့်ရှင်းမှုနဲ့ ထပ်ပြန်တယ်လေတောင်းပန်မှုမလာပါဘူးအခုကအစွဲနာလုံးလို့ဒကာကျွယ်ပြောနေတာအစွဲမနာဘူးလားအစွဲအမှန်တန်နာနေပြီးတော့မှားတာလည်းလွန်နေတယ်မလွန်ဘူးလားမှားတာကံမှန်းတယ်ခင်ဗျားနောက်ကနောက်ကလိုက်တယ်ဆိုရဘူးလားဆိုပါဘူးရှင်မမရှင်ဘူးလားရှင်ပါဘူးရှင်ရတဲ့နေတော့ကံအိဋ္ဌတရား အနိစ္စတရားကြီးအိဋ္ဌဖြစ်ပြီးထားလိုက်နေတယ်ဆိုလို့ရှိရင်ဘယ်နဲ့လုပ်ကြအမှန်တမ်းအမှားတော့မကြီးလာဘူးအဲ့ဒါတော်တော်ဆရာပြင်ပေးဖို့ရလွယ်မှမလွယ်ပဲမလွယ်တော့အခုလည်းအပြင်တော့မပါသေးပါဘူးအမှားနဲ့အမှားကိုခမရတဲ့စိတ်ထဲမှာရှင်းအောင်လို့ဖြည့်ရှင်းမှုလေးထုတ်သုံးမရှိသေးဘူးပြင်မပေးရသေးပါဘူးဩဒါဖြင့်တို့ရှုနေတဲ့အနိစ္စနဲ့ဖြင့် ကောင်းမှန်တော့ဖြစ်နေပြီဆိုတာလေးတော့ခင်ဗျားတို့သဘောကျပါသဘောကျခင်ဗျားတို့ရှိနေတာလည်းတော့ဘယ်နဲ့ဖြစ်ကောင်းမှန်တော့ဖြစ်နေပြီအလုံးစုံကအနိစ္စဘူးလေဒီကံကြမှာတခါလေကျွတ်တို့ခင်ဗျားတို့ကတခါလေအနိစ္စဖြစ်ပြီးနောက်ကလိုက်နေတယ်ဆိုတော့ဘယ်နဲ့ဖြစ်သဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတို့ဘုန်းကြီးကိုကားလေး ခါဓမ္မတွေလုံလောက်အောင်ပြောလိုက်တော့ခုနကလည်းအကုကတစ်ချက်တော့ထုတ်လိုက်ပါတယ်ဘယ်လိုထုတ်လိုက်ကြုံးလဲမဲတော့ဆောင်းယူရမယ်အထိတ်ဆောင်းပြီးဟောထားတာတဲ့ရည်လည်းလို့ခင်ဗျားမှားတယ်တပည့်ကြဘယ်လိုပါလဲဘုရားကဆောင်းပြီးဖြေရှားတဲ့ခင်ဗျားတို့ကိုင်းအကျိုးကိုယုံကြည်အောင်ကိုင်းအကျိုးကိုယုံကြည်အောင်ဟောလိုက်တာကို ခင်ဗျားတို့ကတကယ်ကိုပဲကံကနောက်ကနေပြီးလိုက်နေတယ်လို့ယူလိုက်တော့လွဲမပါဘူးအဲ့တော့ယုံကြည်အောင်ဟောပေးကြတာဆောင်းဟောထားတာကိုခင်ဗျားတို့ကတကယ်ကိုလိုက်နေတယ်လို့တဲ့ရယူလိုက်တဲ့အတွက်ခင်ဗျားတို့မှာကမ္မဝါဒီတတ္တရဒိဋ္ဌိသွားဖြစ်ဘယ်လိုဖြစ်သွားပါလဲကမ္မဝါဒီတတ္တရဒိဋ္ဌိသွားဖြစ်နေတယ်လို့ဆိုတာကိုကျေနပ်ပါကောင်းပြီဒါဖြင့် လက်ဒီကံချုပ်သွားပြီဗျာဒါဖြင့်နောက်ကလည်းမလိုက်တော့ဘူးလို့သူကိုယ်တိုင်တော့မလိုက်တော့ဘူးဆိုလို့ရှိရင်တပည့်တော်တို့ဘယ်လိုများယူပါမှာတော့လို့ဒကာတက်တော်ဒကာကျဲတော်ဒကာအုံးတို့ကမေးဖို့တော့ခွင့်ကြုံလားမကြုံသေးဘူးလားကြုံလာတော့အဖြေပေးပါမယ်တဲ့အဖြေပေးပါမယ်ဒကာဓမ္မတွေသေချာမှတ်ပါအဖြေပေးပါမယ်ဆိုတဲ့ဥစ္စာကဥပမာမယ်ဒီကနေ့ဒီကလည်းဒါနကံ ကံလေးတစ်ခုလုပ်လိုက်တယ်စေနာကံလေးတစ်ခုပေါ့ဖြတ်ဆိုချုပ်ကံကံပြုပြီးချုပ်တာသဘောကျအဲ့တော့ကံကံပြုပြီးချုပ်သွားပြီဟိုမှာခမည်းတော်ကအဲလူဘဝကံရအောင်လုပ်ထားတော့လူရုပ်လူနံလေးတော့မပေါ်ဘူးဩဒါပြန်လူရုပ်လူနံလေးတော့ချုပ်သွားတာချုပ်သွားတာမှန်ပဲလူရုပ်လူနံလေးတော့ပေါ်လာတယ်ဆိုတော့ ဩဒီမှာလို့ကုန်းကလည်းနာယုတ်နဲ့လုပ်လို့သဘောကျလားအကျိုးတရားမှာလည်းနာယုတ်ပေါ်တယ်ဒီနာယုတ်ကတော့မလိုက်ဘူးရှင်းမလားအလားတူနာယုတ်ပေါ်တယ်သဘောကျလားကောင်းပြီဒီမှာအလားတူနာယုတ်ကအကြောင်းတစ်ခုလုပ်လိုက်တဲ့အတွက်အကျိုးတစ်ခုအလားတူနာယုတ်ပေါ်တယ်လိုက်တာဟုတ်သေးရဲ့လိုက်ရင်ပါရိတိလို့ဆိုကြတယ် ဒါပြန်အလားတူပေါ်တယ်ဆိုတော့ဟောအလားတူဆိုတော့ဒီကမဟုတ်ဘူးဆိုတော့ရှင်းမတော့ဘူးဒီလိုယူပါရှင်းမလားဘယ်လိုယူရမလဲအလားတူဆိုတော့ဒီမှာပြီတော့ကလည်းဒါနာပေတော့ကလည်းနိုင်ရင်လည်းပြတာပဲသဘောကျဟိုမှာအကျိုးပေါ်လာတော့ဘာပေါ်လာနိုင်ဥပေါ်လာတော့ဒီကနိုင်ဥလာတော့မေးတော့အင်းဟိုမှာနိုင်ဥအသက်လို့မဆုံးနိုင်ဘူးလား သူကောမတူဘူးလားလို့ဆိုတော့သူလည်းတူတယ်ဒီကနာယုတ်အကြောင်းကြောင့်ဟိုကနာယုတ်အကျိုးတော့ပေါ်တော့ပေါ်တယ်ပေါ်ပေါ်ရင်ဒီကနာယုတ်လိုက်ကြလားလို့မေးတယ်ဒီကနာယုတ်ကလည်းမလိုက်ဘုံပါနဲ့နာယုတ်တစ်ခုပေါ်တယ်မစွနိုင်ဘူးလားလူနာယုတ်ချုပ်နာနာယုတ်ပေါ်သဘောကျအဲ့တော့အနန္တရပစ္စယမှာသွားကြည့်လိုက်တော့ခင်ဗျားတို့ဘိုးရှင်း အနန္တရနိယတာစိတ်ဓာတ်စေတိကဓမ္မပတုပ္ပန္နနာစိတ်ဓာတ်စေတိကနာဓမ္မနာအနန္တရပစ္စေနပစ္စယောအနန္တရနိယတာအရင်ဖြစ်ဖြစ်ချုပ်ပြီးကုန်တော့ချုပ်ချုပ်တော့กว่าတယ်အနန္တရနိယတာလည်းမပါဘူးလားအရင်လည်းဖြစ်တယ်လေချုပ်လည်းချုပ်ခင်ဗျားတို့ပြောတဲ့စေနာတွေကအရင်ကောဖြစ်ဘူးလားချုပ်ကောပတုပ္ပန္နနာမိမိတို့အတုလိုက်ဖြစ်ကုန်ဟိုမှာအတူလားပေါ်တာกว่า သဘောကျပဋိဝါဏနာစိတ်ဓာတ်စေတိကနာဟိုမှာလဲစိတ်စေတိပေါ်တာလေအတုအလားတူပေါ်တာကိုဆိုတာပါဒီကလိုက်တာကိုဆိုတာမဟုတ်ပါဘူးရှင်းမလားဒါပဋ္ဌာန်းပါဠိတွေသိကြပါလားဒါဖြင့်အနန္တရနိယုဒ္ဓဆိုတဲ့နိယုဒ္ဓသရာပါနေတဲ့အနန္တရနိယုဒ္ဓရှေးကဖြစ်ချုပ်ပြီးကုန်တော့ဝါပြုတုံးကဖြစ်ချုပ်ပြီးကုန်တော့ စိတ်ဓာတ်စေတိကစိတ်စေတိကိုဒီပတုပ္ပန္နာနာမိမိနဲ့အလားတူဖြစ်ကုန်စိတ်ဓာတ်စေတိကနာနောက်မှဖြစ်ကုန်သောနန္တရားတို့အာနန္တရပစ္စေနာနန္တရပစ္စယတတိပစ္စယဥပကရကောခြေတုတွေဟောတိဖြစ်အဲ့ဒီကဲတော့ဟောထားတာဒီကကချုပ်ပါတယ်လို့ဟောထားသဘောပါကြပါလားကဲဒါကတည်းချုပ်မချုပ်ချုပ်ပြီးဟိုဘက်မှာအလားတူမပေါ်ဘူးလား အလားတူပေါ်တယ်ဆိုတော့နောက်ကလိုက်နေတဲ့သဘောရှိသေးရဲ့မရှိပါဘူးဩအကြောင်းနဲ့ကြိုးတော့လေအစသားလိုက်တော့မလိုက်ဘူးလိုက်ရင်ဗာရိတိဖြစ်သွားလိုက်ရင်သဒ္ဒရာရိတိဖြစ်သွားပြီမဲတကယ်ကြေဒါယူဆမလွယ်ပါလားမလွယ်ပါဘူးညံပါလားကောင်းပြီဒါဖြင့်ဒကာရမတို့ဩဒီလိုဆိုလို့ရှိရင်တပည့်တော်တို့ဖြင့်ဗျာရှင်းသွားပါဘောလို့ ဇက်ကျွဲတို့ကသေတူပါအောင်လို့ကောင်းဆောင်လေးတောင်းခံနိုင်ကြဒီကအကြောင်းတရားကလည်းဘာပဲဖြစ်လို့ဖြစ်တဲ့ချုပ်လဲချုပ်ဒီကြောင့်တရားချုပ်ပြီးတကလားဟိုဘက်မှာဘာပေါ်တော့ဆိုတော့ဒီကြောင့်တရားနဲ့အလားတူမပေါ်လာဘူးလားဒါဖြင့်လိုက်လို့ပေါ်ရလားလို့ငဲတော့လိုက်တော့မလိုက်ဘူးအကြောင်းတရားကဒီမှာပဲချုပ်တာပဲအင်းကြောင့်တရားမကင်းလို့အလားတူအကျိုးတရားတော့ ဒီလိုပေါ်တယ်တယ်ယူလိုက်တော့ယူသွားရအရေးပါတယ်ဆိုတဲ့သတ္တရာရိရှိမျိုးဖြစ်သေးရဲ့နွားသွားရနောက်ကလှဲပင်းပါတယ်လို့ကောမဖြစ်တော့ဘူးဆိုတော့အကျိုးမပေးဘူးလို့လည်းမဟုတ်ဘူးအကျိုးလည်းပေးပါတယ်လိုက်တယ်လို့လည်းမဟုတ်ဘူးဒီလိုယူမှတဲ့တယ်ဆိုတာကိုသဘောကျအမလေးတော်တော်ရေးကြည့်တယ်တကယ်ကြည့်ရရှင်းပြကြနဲ့ဒီလိုဆိုလို့ရှိရင်ဖြင့် အဲ့ဒီလိုသေသွားတဲ့ပုဂ္ဂိုလ်များကြတယ်မလွယ်ဘူးလို့တော့ဆုံးဖြတ်တယ်ချတာဒိဋ္ဌိနဲ့သေသွားလေရဲ့ဟဲ့ဆိုရင်ဘာဒိဋ္ဌိပါလိမ့်လို့သတ္တရာဒိဋ္ဌိပံတော်ဗျာဂိုင်းဒါဖြင့်ဒီလေးပဲရှင်းပိုင်းကရှင်းပေးသဖြင့်ငါတို့တရားဓမ္မတွေကတရားနာတဲ့စေတနာကံနေမဖြစ်ဘူး ရှင်းတလုံးပြောလိုက်ရင်ပဲအဲ့ဒီတရားနာတဲ့စေတနာကဟာနောက်စေတနာပေါ်လာတယ်အရင်စေတနာရှိသေးသူကဘယ်နဲ့လုံလိုက်မလို့လဲချုပ်သွားပေါ့ဒါပြန်အကျိုးမပေးတော့ဘူးလားဆိုလို့ရှိရင်တရားနာတဲ့နာယုတ်ကြောင့်ဥမာမနိဗ္ဗာန်မရရအောင်အာမထုတ်ကြတယ်ရှင်ဖြင့်ဘုမနတ်နာယုတ်တခုတော့ပေါ့ မော့ပြီဒီကနာယုတ်ကလိုက်သလားလို့မေးပြန်တော့အဲဒီကနာယုတ်ကလိုက်မယ်ဆိုရင်ဥပဝေဟိုမှာလူနိုင်နဲ့ဘာချတော့ချကြရှိသေးရဲ့အဲ့ဒါတွေထောက်ကြည့်လိုက်တော့မှဩဟုတ်ပါကလားမလိုက်ပါလားအလားတူပေါ်မှုကိုဟောတာပါလားဆိုတော့ကြိုက်နေဘူးလားအဲ့ဒီလိုယူလိုက်တော့လေဒကာရမတို့ နေရတဒေသနာတော်ကိုဆောင်ပြီးဟောရတာကိုခင်ဗျားတို့ကတကယ်အဲဒီတို့ကိုတကယ်လိုက်နေတယ်လို့ယူလိုက်ရင်တော့မှားတော့မယ်မမှားပဲအခုတော့တကယ်ကျွဲတော့တကယ်သစ်တူပေါင်းလို့ယူတတ်ပါလားဒီကပြုတဲ့နိုင်ဝါဒီရင်ချုပ်ဒီနေရာနဲ့ချုပ်နိဗ္ဗာန်မရသေးလို့ရှင်နိုင်ဟုတ်အကျိုးတစ်ခုတော့ပေါ်ရမှာပေါ်တဲ့ခါကျလို့ရှင်ဖြင့်ဒီကလိုက်လို့ပေါ်တာလားအလားတူပေါ်တာ အလားတူဆိုတော့ဒီကအကြောင်းကိုကင်းပါရဲ့လိုက်ကောလိုက်တာဘာဖြင့်လိုက်လဲမလိုက်အကြောင်းနဲ့မကင်းအလားတူပေါ်တာကိုအနန္တရပစ္စည်းကိုဟောတာဖြင့်ဒကာဓမ္မတွေရှင်းရှင်းနတ်နတ်နဲ့ပဲအင်းသတ္တရဒိဋ္ဌိပြုတ်ပါဘောသဘောကျဘာပြုတ်သွားပါသတ္တရဒိဋ္ဌိပြုတ်သွားပြီဆိုတာကျင့်ရမလားအဲ့တော့ကိုခင်ဗျားတို့ ဗိဏ္ဍတုတ်တူမှာလည်းဟောတယ်ကာမသဘောမိကာမရာဂကာမယောနိကာမဘာနိကာမပရိဒနာယံကာမံကရိတာမိကလျာဏဝတတ္တဓာယရောဝိဒာမိဆိုတဲ့တိုင်းခင်ဗျားတို့ကကာမိကံပတွေကတခါတည်းနောက်ကနေပြီးကြတော့မလဲမကွဲရအောင်စောင့်ရှောက်နေတဲ့သဘောမျိုးတခါတည်းနတ်မတယ်လို့ပေါ့ဗျာနတ်ကအမြဲကြည့်ပြီးကြလားဒါအောင်နေလိုက်နေတယ်လို့ထင်တယ်မလွဲပေဘူးလား ကိုင်းဒါဖြင့်ဒကာဓမ္မတို့ဖြည့်ခြင်းနဲ့သဘောကျဒီကအကြောင်းလုပ်ထားတဲ့စေနာကံနဲ့အဟောတိကံဖြစ်ပါသလားအလားတူပေါ်ဖြည့်စုပြုသလားလိုက်ကောနောက်ကထောက်လျှောက်လိုက်နေသလားပြုတဲ့နေရာမှာချုပ်တယ်သဘောကျဘယ်လိုပါလဲပြုတဲ့နေရာမှာချုပ်တယ်လည်းရမလိုက်ပါဘူးဆိုတော့ဖြေနပ်ပြီနော်အဲ့ဒါသဘောကျထားတော့မှာတဲ့ အဲသူ့ဝတ္ထုကိုထုတ်ကြတယ်လို့သူ့ဝတ္ထုထုတ်တော့မှတခါကျွဲတာသိထားလိုက်သာဝတိပြည်မှာတဲ့ပုဗ္ဗယံကျောင်းဆိုတဲ့ရှိနော်အဲ့ဒီမှာဘုရားသခင်ကိုရမေကြီးကလက်ပြနေကြီးတရားတွေတန်ခါရင်းနဲ့တရားဟောပြီးဒီကလာနေတော့ရန်တပတ်ကသူ့မှာတစ်ဖက်900နဲ့လာပြီးတရားနာသာဝတိပုဗ္ဗယံကျောင်းမှာတရားနာ တရားနာပြီသူတရားနာမလို့တရားစီဝေပွဲမှာသံဃာတွေလည်းငြိမ်မာရသူကသင်္ကန်းလေးလည်းတဲ့ဖိုးပြီးကြတာရှင်ဗျာတတိတော့အနည်းငယ်ပု္ပ္ပာလေးလျှောက်ပြရစီဖရာလို့လျှောက်ခန္ဓာဝကတန်ရုံမှလာပဲခန္ဓာဝကတန်ရုံမှလာတယ်လို့မှတ်လိုက်ပါသူမေးတာတွေရှေးဥစွာနိုင်နေတဲ့ဓမ္မတွေရှေးပိုင်းကပြောပါမယ်နောက်တိဘယ်ကတော့နောက်ဆုံးမိမှလာနော် အရှင်ဘုရားလည်းဒီတပု္ပ္ပာလေးတခုမေးပြရစီအေးမေးတာပေါ့ကွာမေးပြီမှလည်းမင်းနေရမင်းထိုင်မေးကွာဆိုပြီးဘုရားကသူ့နေရာသူပြန်ထိုင်ခိုင်းပြီးအမေးအမေးခိုင်းမေးခိုင်းတဲ့ကခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးဆိုတာတပည့်တော်မိတ်ရှိသားပါဘုရားဆိုတော့ဟိုကွာတဲ့မင်းတို့အခုတရားနာနေတဲ့ယူဘခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဥပါဒနဲ့ခန္ဓာပဲ ဒါတော့သိပြီးသားထားကြပါတော့ဒကာဓမ္မတွေခန္ဓာ၅ပါးဘာခန္ဓာဥပါဒနာခန္ဓာဥပါဒဏ်အာရုံဖြစ်တဲ့ခန္ဓာဝေဒနာခန္ဓာတလုံးလည်းမလုံးခြင်းဘူးသဘောကျဒကာဓမ္မတွေခန္ဓာ၅ပါးကိုဘာခေါ်ကြမလဲဥပါဒံဆိုတာစွဲလန်းကိုယ်ခန္ဓာလေးကိုစွဲလန်းကြမစွဲလန်းဘူးလားစွဲလန်းနဲ့မစွဲလန်းနဲ့မပြောပါနဲ့မနေ့ကပြောခဲ့ပါသေးတယ်အဟံဝေရောဟောမိ ငါခန္ဓာကိုယ်သည်ဘေးတန်တန်ယံထတ္တမလွတ်ကင်းခြင်းဖြစ်ရပါလို့မလားဘုရုဆွဲတာလေကိုယ်ခန္ဓာကိုယ်မဆွဲဘူးအဲကိုယ်ခန္ဓာကိုယ်ခင်းလွန်းလို့ဆွဲလန်းလို့သဘောကျဩရောက်ရဘွားမှာဖြင့်ဒီခန္ဓာကြီးမစင်းအစင်းနဲ့အမွဲဖြင့်ကင်းမရကြီးအင်းဘုရုဆွဲတာပါလေ ဒါကြောင့်ဒီခန္ဓာ၅ပါးကိုဆွဲလန်းတဲ့ခန္ဓာဖြစ်လေသောကြောင့်ပါဠိလိုသုံးတော့ဥပါဒณะခန္ဓာလို့မှတ်လိုက်ဆွဲလန်းတဲ့ခန္ဓာဖြစ်လေသောကြောင့်ကျေနပ်သဘောကျတယ်နော်ဥပါဒณะခန္ဓာဥပါဒณะခန္ဓာဆိုတော့ခင်ဗျားတို့ကတရားမှန်နေတယ်ကိုခန္ဓာ၅ပါးကြီးကိုကိုတဏှာကတဏှာကခင်းနေသောကြောင့်သူ့ဘာခန္ဓာခေါ်ကြမလဲဥပါဒณะခန္ဓာ ဆွဲလန်းတဲ့ခန္ဓာပေါ့ဗျာသဘောကျမဆွဲလန်းတဲ့ဆွဲလန်းတယ်တော့ဒကာကျွယ်လေးကွာအားလုံးဒကာဓမ္မတွေကဘုန်းကြီးအမေးထုတ်လိုက်ပါလေဒီကံတိုင်းနေမကောင်းမှများအနံစိုးရင်ကြစိုးရင်ကြဘာဖြစ်လဲတော့ဆွဲလန်းခင်လို့ပေါ့ဗျာရှင်းမလားဒီကံတိုင်းခရုတ်ပြီစူးညီမှာရောဘယ်နဲ့ကြောင့်ပါလိမ့်ခင်လို့ဆွဲလန်းလို့ ဒါဖြင့်ဒီကံနာကြီးနာမည်ပေးကြရင်ဘယ်နဲ့ပေးကြဥပါဒဏ်နဲ့ခန္ဓာဆွဲလန်းတဲ့ခန္ဓာကိုရေးပြီလားအဲတကယ်ကျတော့ညောင်းနေကြတယ်ဆိုလို့ရှိရင်နှိမ့်တယ်ညခေါ်ပြီးနှိမ့်ခံရသေးလားမေးလိုက်ခံရနော်ဘယ်နဲ့ကြောင့်လုံးလို့မေးတဲ့ခါကျတော့သူ့ကိုခင်လုံးလို့သူမညောင်းပါခြင်းနဲ့သူမညာပါခြင်းနဲ့သူမဖောက်ပြန်ပါခြင်းနဲ့ဆွဲလန်းလုံးလို့ အနိစ္စပိဋကံပိဋကံရဒီဟာနဲ့ဒီကံနာဘာကံနာခေါ်ကြတပည့်ကြအဲ့တော့ဥပါဒနာခန္ဓာလို့ဆိုတာပြန်ကောင်းကောင်းရှင်းတတ်ပါဘူးဒကာဓမ္မတွေခန္ဓာဘာခန္ဓာခေါ်ကြဥပါဒနာခန္ဓာဆွဲလန်းတဲ့ခန္ဓာပေါ့ဗျာရှင်းတတ်ပလားဘာခန္ဓာပါလိမ့်အဲအခုတယောက်တယောက်ငါမထိနဲ့ဘာလို့များဆွဲလန်းနေလဲ မဆွဲလမ်းဘူးလားငါမျက်စောင်းထိုးနေဆိုတာဒီခန္ဓာကြီးမျက်စောင်းထိုးတာကိုခံနိုင်ရတယ်ဘာဖြစ်လို့လုံးမြဒါနဲ့သူ့ဘယ်နာမှာပြေးကြရေးပြီဗလားဩဘုန်းကြီးဓမ္မတွေအခုတရားနာလာကြတဲ့ရုပ်တွေတရားကောင်းတယ်မကောင်းတဲ့ခံစားတဲ့ဝေဒနာတရားမှတ်နေတဲ့သင်ညာတရားနာဖို့ရတိုက်တွန်းတဲ့စေတနာတရားနာလို့လည်းစိတ်ဆိုတဲ့ခန္ဓာ၅ပါးနဲ့အခုတရားနာတယ် ဒီကံ၅ပါးကိုဒကာရမတွေအိုက်တယ်ဆိုလို့ရှိရင်ဘယ်ရတောင်းလေးနဲ့ပူဇော်ကြဟုတ်ကလားနေရာလေးပြင်ပေးလိုက်ဒီကံ၅ပါးကြီးကိုကလုံးမတိစုမိပါစေနဲ့အန္တရာယ်ကင်းလို့ဘေးရှင်းအောင်မျိုးမျိုးပြုပြင်ပေးကြအဲ့ဒါကြောင့်သူဘာခန္ဓာခေါ်ကြညမလိုပြန်လိုက်တော့အမတန်ချစ်ခင်ဆွဲလန်းတဲ့ခန္ဓာအမတန်ချစ်ခင်ဆွဲလန်းတဲ့ခန္ဓာသဘောကျ ဒီခန္ဓာကြီးဘာခန္ဓာခေါ်ကြချစ်ခင်ဆွဲလန်းတဲ့ခန္ဓာတကယ်သဘောကျဒီခန္ဓာကြီးဘာခန္ဓာခေါ်ကြအဲပါဠိလိုသုံးတော့ဥပါဒနဲ့ခန္ဓာမြန်မာလိုသုံးလိုက်တဲ့ကအလွန်ချစ်ခင်ဆွဲလန်းတဲ့ခန္ဓာရှင်းတော့အဲ့ဒါဥပါဒနဲ့ခန္ဓာဆိုတော့ဘယ်အရုံးလို့ခေါင်းကရန်ကမဲတဲ့ခါကျတော့မခန္ဓာ၅ပါးပေါ့ကွာဆိုတော့တဲ့မလဲဘူး အဲ့ဒီမှာရဟန်းကဆက်ပြီးဒီကတော့မေးပြန်တယ်ရှင်ဗျာတဲ့ဒါတော့ရှင်းတော့ပါပြီဆွဲလန်းတဲ့ကတိခန္ဓာ၅ပါးကိုဆွဲလန်းလို့ရှင်ဥပါဒနာခန္ဓာဆိုတာဟုတ်ပါတယ်ဥပါဒံနဲ့ခန္ဓာနဲ့ဟာကအတူတူပဲလားတခြားစီပဲလားဆက်မေးဥပါဒံနဲ့ခန္ဓာနဲ့ဟာအတူတူပဲလားတခြားစီပဲလားလို့မေးလိုက်သဘောကျလား ဥပါဒနာတခြားခန္ဓာကတခြားလားဆိုတော့ဒီလိုလည်းမဆုံနဲ့ကွာတဲ့တခြားလည်းမဆုံနဲ့အတူတူလည်းမဆုံနဲ့တခြားလည်းအဲအတူတူလည်းမဆိုပါနဲ့တဲ့ဓမ္မတွေဥပါဒံဆိုတာဝန်းထဲမှာရှိတဲ့တဏှာဟုဆိုတာခန္ဓာဆိုတာကသူမတဘာသောကြံသောရုပ်ဝေဒနာသင်ညာသင်္ခါရကိုဆိုတာအဲ့ဒီတဏှာကဒီခန္ဓာဆွဲလာနေလို့ရှိရင်ဖြင့်တဲ့ ဥပါဒာနဲ့ခန္ဓာမဖြစ်ပေဘူးလားဒါဖြင့်ဥပါဒာကတခြားခန္ဓာကတခြားဆွဲလန်းနေခြင်းကြောင့်ဥပါဒာနဲ့ခန္ဓာလို့ပေါင်းလိုက်သဘောကျဥပါဒာကတဏှာနော်ခန္ဓာကခန္ဓာ၅ပါးနော်ရှင်းသွားပါလားကောင်းပြီဗျာတဲ့ဒါကျင့်တတ်ပါပြီတဲ့ဒီပြင်တပည့်တော်တို့လျှောက်ပြရုံဆိုတော့ဒကာရမတို့သက်ကာယဒိဋ္ဌိသူလျှောက် သက္ကရာဒိဋ္ဌိပြောစမ်းပါအောင်ဖျားဆိုတော့ဥပါနဲ့ယုတ်တရားကြီးငါထင်တဲ့ပုဂ္ဂိုလ်သက္ကရာဒိဋ္ဌိဝေဒနာကိုငါထင်တဲ့ပုဂ္ဂိုလ်သင်ညာငါထင်သင်္ခါရငါထင်စိတ်ကငါထင်သဘောကျခန္ဓာ၅ပါးတဘာဝငါထင်နေရင်ရှင်းပြီနော် ကဲဒါဖြင့်သက္ကာရိတိပြုတ်တာပြောစမ်းပါအောင်ခရားလို့ဒီရန်ကပဲဆက်မေးဒီရန်ဆက်မဲ့သက္ကာရိပြုတ်တာကတော့ခွာတဲ့ယုတ်တရားကြီးကိုယုတ်တရားပဲနာမဟုတ်ဘူးလို့ထင်သက္ကာရိတိပြုတ်ကွာဝေဒနာကိုဝေဒနာပဲလို့သိနေလို့နာမဟုတ်ဘူးလို့သိလို့ရှိရင်ဖြင့်ပါတယ်သင်ညာသင်ညာပဲလို့သိနေစေနာစေနာပဲလို့သိနေစိတ်ရစိတ်ပဲလို့သိနေ အဲတက္ကာရိတိပြုတ်တယ်ကွာတဲ့ဒါပြန်တက္ကာရိဖြစ်တယ်လေရှင်းတက္ကာရိပြုတ်တာရောရှင်းသွားတဲ့ခါကျတော့ဒါကြောင့်ငါဘုရားကကွာတဲ့ဒီတရားတွေဟာတက္ကာရိတိပြုတ်တဲ့တက္ကာရိတိမရှိတော့ဘူးတဲ့ယုတ်တိပြရားဟာလဲငါကောငါငါဥစ္စာမဟုတ်ပါဘူးအနတ္တပါဝေဒနာလဲသင်ညာလဲသင်္ခါရလဲ ဝိညာဉ်ဒါနဲ့ခန္ဓာ၅ပါးသလုံးပါပါလေအဲ့ဒီကဲဘုရားကတက္ကရာတိချုပ်ပြီးဒီကာလရုပ်တရားပဲဖြစ်ပြမို့အနတ္တဝေဒနာတရားသင်ညာတရားသင်္ခါရဆိုတဲ့စေနာလဲဟောစေနာအနတ္တပေါ်လာတယ်နော်စိတ်ဆိုတဲ့တရားဖြစ်ပြီးပြသောကြောင့်အနတ္တပဲ အဲ့ဒီလိုအနတ္တတွေကြီးဘုရားကဟောနေတော့ဒကာကျွဲတို့ဒကာသိတို့ခဏကအကွက်ရောက်လာပြီဒကာအောင်သေချာသတိထားမှတ်အောင်နော်ဒီလိုနတ္တတွေဟောတော့ဒီထဲမှာ900တဲ့ကရန်တစ်ပါးကဟောက်လာတယ်ဒကာကျွဲဩကြည်စမ်းပါဦးမိမိရှိတဲ့ခန္ဓာ၅ပါးအကုတ်အနတ္တဆိုလို့ရှိရင်ဘာပဲအာကိုရတော့မလို့ဟောက်လာပြီဟောက်လာပြီ န္ဓာ၅ပါးကုဏတ္တတွေကြီးပဲခုဘုရားကဟောလိုက်ပြီတဲ့မိမိခန္ဓာ၅ပါးလည်းအနတ္တဆိုင်ရဆိုင်ရတွေလည်းအနတ္တအကုန်အနတ္တတွေဖြစ်နေတော့အနတ္တဆိုတာကိုးစားရအားထားရမရှိတာအနတ္တကိုဗျကိုးစားအားထားမခန္ဓာပါခေါ်ကြဩအလုံးစုံအနတ္တတွေဖြစ်ကုန်ပြီတဲ့ဆိုပြီးဒီကလာဘယ်ဟာမြအကုရပါမလဲ ဟောက်လာတာဗျရေးမိကြဘုရားကအနတ္တခန္ဓာ၅ပါးမဟောလိုက်ဘူးလားအင်းရဟန်းကဘယ်လိုဖောက်လာအာကုဇရာမရှိတော့ဘူးဆိုတော့ဒကာဓမ္မတို့အနတ္တဟောလိုက်တာနဲ့ तू အာဟုပြုတ်ဒါဖြင့် तू ဟာငကူကခန္ဓာ၅ပါးကြီးဆွဲလန်းနေတဲ့ပုဂ္ဂိုလ်ဆိုလိုက်မဆိုလိုက်ဒီမှာပေါ်လာတယ်ဒီမှာပေါ်လာတယ် ငကောဒီခန္ဓာငါးပါးသူအာကုန်နေတဲ့ပုဂ္ဂိုလ်ဆိုတာမသိကြဘူးလားဘုရားကအနတ္တယုတ်လည်းအနတ္တဝေဒနာအနတ္တသင်္ညာအနတ္တသင်္ခါရအနတ္တဝိညာဏအနတ္တလို့ခေါ်လိုက်တဲ့အခါကျတော့ဘေကယန္တဘာကတခါတည်းဩခန္ဓာငါးပါးရှိတာအကုန်အနတ္တဘယ်သူမှမပိုင်ဘယ်သူမှမဆိုင်ဘူးအနတ္တသဘောကြီးပဲလို့ပြောလိုက်တဲ့ဖြင့်သူဟာသူကြည့်လိုက်တဲ့အခါအကုန်အနတ္တတွေကြည့်ပြီးဒီကလား ဘာများအာကိုရပါမလဲဆိုပြီးအာကိုရှာဒကာဓမ္မတို့ကြက်ကြက်စဉ်းစားပါခမည်းတော်လည်းဘွေဖောက်နိုင်တဲ့နေရာလို့မှတ်ကြပါခမည်းတော်ကဘွေဖောက်နိုင်တဲ့နေရာအလုံးစုံအနတ္တတွေဖြစ်နေတော့ဘယ်ဟာအာကိုရပါမလဲဆိုတာကိုရမ်းလာတာဟာခမည်းတော်လည်းသူလိုလာမယ်ဆိုလာနိုင်တယ်မလာနိုင်ဘူးလား ပြပြစင်္ဂနာတော်ဒီဥစ္စာတော်တော်အရေးကြီးလို့ပြောနေပြန်မှတ်လို့ဆမ်းပါဒါကြွယ်ဂရုစိုက်နော်ခန္ဓာငါးပါးဘယ်ကဘယ်နဲ့ဟောလိုက်အနတ္တရောဟောလိုက်တော့ကိုတဲ့ဒီအဒါကောအညတရဘိက္ခုအညတရဏဘိက္ခုနာအဒါကောအညတရဏဘိက္ခုနာယူပါဏတ္တဝေ ဘောကိရဤပါဏတ္တဝေဒနာတ္တသိညာဏတ္တသင်္ခါရဏတ္တအနတ္တကတာလိကမ္မဏိကမတ္တနာဖူတန်းတိသူစိတ်တဲ့ဒီလိုပေါ်လာတယ်ဒါပါဠိတော်နော်အဲ့ဒီတည်းမှာဘုရားသခင်ကိုရမေကြီးကဘာမှသူ့မဟောသေးပဲနဲ့ဩငါထဲမှာဖြင့်အဝိဇ္ဇာအုပ်ချုပ်ပြီးတဏှာဥသိပြီးခန္ဓာကိုအတ္တအနတ္တပဲအနတ္တဖြစ်တော့ဘာအကိုရပါမလဲဆိုတဲ့ဥပါဒံသမား ဒီထင်တယောက်ပါနေပါဗောလားဆိုပါလားသဘောကျဘာတယောက်ပါလားအင်းငါကခန္ဓာဆွဲလန်းနေတဲ့ဥပါဒณะခန္ဓာဆိုတော့ဆံပေါ်သေးဘူးခန္ဓာဟာဒီခန္ဓာငါးပါးအတ္တတရားကြီးဆိုရင်ဘာပဲအကုရတယ်လုံးဆိုပြီးဒီကလာသူ့မှာအကုရမဲ့ဖြစ်ပြီးဒီကလာသွားတဲ့ယန္တပါးကိုဒီထဲမှာပါတာ तू ကသိနော်အဲ့ဒီဒီမှာဘုရားသခင်ကိုရမရဒီထဲမှာငါထဲမှာဖြစ် အဝိဒဝိဇ္ဇာတော့တဏှာဒီသိတဏှာဒီသိနစေတတ်တာဘုရားသာသနာအတိဒဝိတ္တပါမြင်ကြီးအတိဒဝိတ္တပါမြင်ကြီးရန်ဆိုပြီးဟောလိုက်။အော်ငါဖះအခေါ်တွေခုံကျော်သွားပါဘောလား။ငါကအကုန်နတ္တဟောတော့သူဘာအကုရပါမလဲဆိုပြီးဒီကလာအကုရရှားနေတဲ့ယန္တဘာဖြင့်ပေါ်လာပြီလို့ဖះကတရားဟောရင်ဒီပုဂ္ဂိုလ်တက်တွေးပြီ အဲ့ဒီတော့သူကိုမိကိုရကိုလိုက်အနတ္တကတာကြီးတဲ့ငါဟုတ်တယ်ပြီးတော့ဘုံကကာမဏိကံတို့တယ်ဩဒီငါဟုတ်တာကံမဲ့ပြန်တော့တယ်ကမတနာကတံအတ္တနာကမတနာကံသာလည်းငါရဲ့ဥစ္စာဖူးရဖူးတန်းနေသူစိတ်ထဲနဲ့ရောက်ကံမဲ့ငါဥစ္စာရှိတော့တာပဲဟောတခါဒိဋ္ဌိပဲပြေးသွားတယ်ဘယ်ဘက်ပြေးသွားတယ်ကံမဲ့ငါဥစ္စာရှိတော့တယ်ကျန်တာအကုန်အနတ္တကြီးပဲ ဟောခင်ဗျားတို့ကံငေါ့စာလို့ယူထားတယ်သဘောပါလားကံကိုခင်ဗျားတို့ကဘာယူထားတယ်ကမ္မယောနိကမ္မဗန္ဓုကမ္မပရိဒနာကမ္မဒါယတာဆိုပြီးကံငေါ့စာပဲလို့ယူမထားကြဘူးကဲဒကာဓမ္မတို့ခဏကယဟန်ကဘာယူလို့မြဘာမှခန္ဓာငါးပါးအကုသိုလ်ကြကံမငေါ့စာလို့ဖို့ရှိတော့တာပဲအဲ့ဒီမှာဘုရားသခင်ကိုရမေကြီးအဝိဒဝိဇ္ဇာကတော့ တဏှာဒီရိတာစေတတ်တာအဝိဒံအတိလိမ္မာနေတော့ဝိဇ္ဇာကတော့အဝိဇ္ဇာများတော့တဏှာဒီရိတာတဏှာဒီကြီးမှုသဖြင့်တဏှာဒီနဲ့စေတတ်တာဗုဒ္ဓသာသနာငါဘုရားကြီးအဆုံးမလို့အတိဓာဝိတ္တပံခုံကျော်သွားပြီကွာငါဘုရားကြီးတရားတော့လွန်သွားပြီရိပ်ပြီကြပါလားသူဘာအားကိုးလိုက်တယ် ယောတာဖြင့်ကံမတုကံကိုခွင့်ကအယိပ်ပါတယ်လိုက်နေတယ်ဆိုတဲ့အိဗယ်မျိုးယူပြီးသူအာမကိုလိုက်ဘူးလားအာကိုလိုက်တော့ဘုရားကအဲ့ဒါအဝိဇ္ဇာအာကြီးတဲ့ပုဂ္ဂိုလ်တဏှာကြီးစိုးနေလို့သူအာကိုလိုက်ဟိရှင်းမလားသူ့မှာအာမကိုလိုက်လို့ရှင်းဖြင့်ခင်ဗျားတို့30လုံးပြင်မဲ့ရောက်သွားမှာစိုးလို့30လုံးပြင်မဲ့မှာနိဗ္ဗာန်မဟုတ်လားအဲ့ဒီရောက်မှာစိုးလို့ကံမဲ့အာကိုချတယ်ကဲပေါ်ရတယ် ဘလောက်များဆိုးတဲ့ယူဝါဒလဲဆိုတာခမည်းတော်ဒီလိုပြောပေမဲ့ဟောပေမဲ့လူသာမရှိဘူးဆိုရင်ဖြင့်ဒကာတက်တို့ဒကာကျော်တို့ဒကာအောင်တို့သွားပြီဗျာတသက်တကူပြင်ပေးတာနော်ခင်ရတော့မပြင်ဘူးပါဘူးဒီဥစ္စာအတော်မခဲဘူးလားခင်ကဲဒါဖြင့်ဒကာဓမ္မတို့ခွင့်ငါရမ်းကိုဘုရားအပြစ်တင်လိုက်တာသဘောကျတယ်အဝိဒ္ဓါတဲ့ အတော်မသိတဲ့ပုဂ္ဂိုလ်ဟေးအဝိဇ္ဇာကတော့အဝိဇ္ဇာဥသိနေပြီဘာမှအကုသိုလ်မရှိဘူးကံမဲအကုရတာမကံမဲငါဥစ္စာလုပ်เสียရှိတော့တယ်လေသူကယူပလိုက်တာဘူးလေယူပလိုက်တဲ့အခါကျတော့ဘုရားကအဝိဇ္ဇာအဝိဇ္ဇာတော့တဏှာဒီပိဏစေတတ်တာဘုရားသာသနာအတိဓာဝိတ္တဗမြင်ကြီးဆိုပြီးကြတာဘုရားကဲ့တော်မူတယ်ဟောအဝိဇ္ဇာအာကြီးတဲ့ပုဂ္ဂိုလ်တဏှာကြီးဆုံးနေတဲ့ပုဂ္ဂိုလ်ဟာတဲ့ ဘဝတဏမစွန့်နိုင်တာနဲ့ကံအာဟုချိုက်တာသဘောကျဘဝတဏကိုဘာအာဟုလိုက်ကံမင်းကဥစ္စာရှိတော့လေယူပလိုက်တယ်ကွာသဘောကျနော်ဒါရင်ဒကာဓမ္မတို့ဒီဒိဋ္ဌိဟာသေးသေးတိမ်တိမ်လို့ဒကာကျော်မယူလိုက်နဲ့ဟိုတရားဟောရင်ကိုဝင်ဖောက်လာတာမဖောက်ဘူးလား ရားဘယ်နဲ့ဟောလဲယုံနာတဝေဒနာနာတသင်္ညာနာတသင်္ညာနာတသင်္ခါရနာတဝိညာဏနာတလို့အနတ္တတွေကုန်ဟောလိုက်တော့တခါလဲသူစိတ်တယ်ဘယ်နဲ့ဗျအနတ္တကတာဏိငါဟုတ်တယ်ပြရကုန်တော့ကာမာနိကံတို့ဒီကမတဏကံသာရင်ငါဥစ္စာရှိသည်ဟူ၍ငါဥစ္စာတစ်ခုရှိတော်သည်ဖြင့်ဖူတန်းသည့်ရောက်ကုန်၏အလုံးစုံအနတ္တဖြစ်လို့ရှင်ဖြင့်အနတ္တမဟုတ်တဲ့ကံပဲရှိတော်တယ် ကံကိုအနတ္တဟုတ်တော့ဘူးအနတ္တကရံဒီကံအတ္တမဟုတ်ဖြစ်ပြရကုန်သောကမ္မာနိကံတို့သည်ကမ္မတဏကံသာရင်မိမိဥစ္စာမိမိကံသာရင်မိမိတစ်ခုရှိတော်သည်ဟူ၍ဟူတန်းသည်သူစိတ်ထဲရောက်ကုန်ကံနဲ့ငေါ့ဥစ္စာတစ်ခုရှိတော်ကျန်တာအနတ္တကြီးပဲဟောဘယ်လောက်ဆိုးသွားလဲသဘောကျလား ကာမမင်းဥစ္စာရှိရတယ်ဆိုတော့ဒီဥစ္စာလေးကသူဆွဲထားတော့မယ်၊ကင်ထားတော့မယ်။ဒါလေးကတော့မပြောက်ပြက်နိုင်တဲ့ပစ္စည်းဆိုပြီးသတ္တကတိဆွဲထားတယ်။မဆွဲဘူးလားဆွဲတယ်။ကင်တရားဓမ္မတို့ရိပ်မိကြ။ဩဒါဖြင့်တရားဓမ္မတို့ဖွင့်နိုင်ကမူလပြောခဲ့တယ်ဆရာဘုန်းကြီးပြောခဲ့တယ်အတိပ္ပယ်ကိုခင်ဗျားတို့ကောင်းကောင်းရှင်းရမယ်။ကာမပြုတဲ့နေရာပဲထုတ်တာပဲနော် နိဗ္ဗာန်မရသေးလို့အကျိုးပေးခဲ့လို့ရှင်အလားတူတော့မပေါ်ဘူးလားလိုက်ပါရဲ့လားမလိုက်ပါဘူးဆိုတဲ့အဓိပ္ပာယ်ပဲဒီကံစင်စစ်အခြေတော့မလိုက်ဘူးပေါ့ဗျာတတိလေးတော့အကျိုးပေးမှာပေါ့ဗျာဒါတော့ဒီကံကတော့ဒီမှာပြည့်တဲ့နေရာမှာမချုပ်ဘူးလားရှင်းမလားအဲ့တော့ဟိုတဲ့သူလည်းအနတ္တပဲဆိုတာသဘောကျကံလည်းပါပါလိမ့်အနတ္တပဲဆိုတော့ခုနကရန်ကဒီလိုယူရလား အနတ္တကတံဤအတ္တမဟုတ်ဖြင့်ပြဝကုန်သောကမ္မာနိကံတို့သည်ကမ္မဒါနာကံသာလည်းမြဲသောခိုင်သောတရားအတ္တရှိကုန်သည်အတ္တရှိကုန်သည်ဖြင့်အတ္တရှိကုန်၏ဟူ၍ခုတန်းတိရောက်ကုန်သူကံမင်းငါဥစ္စာခုဆုတ်ထားရမှာပဲကျန်တာတွေကအနတ္တကြီးဖြစ်ကုန်သဘောကျအဲ့တော့သူဟာကံကိုအနတ္တသဘောသူယူသေးရလားကံကိုအတ္တသဘောမယူဘူး အဲ့ဒီမှာလည်းဓမ္မတွေကတန်ခါတော့ဖြင်းနောက်ကလိုက်ပြီးနေတော့ခင်ဗျားတို့လည်းဘယ်သဘောရောက်တခါကျဘယ်သဘောရောက်အတ္တသဘောရောက်တယ်သိကြပါလားအတ္တဆိုတာခိုင်နေမြဲတယ်ပေါ့ဗျာဒီလိုယူမထားဘူးလားအဲပရသဗ္ဗေဓမ္မအနတ္တနဲ့တော့တခါကျွဲဘယ်နဲ့နေလဲဆန့်ကျင်ဘက်ဖြစ်မတော်ဘူးလားသဘောပါလားအဲ့တော့ ခொနဲ့ကရဟန်းဖောက်ပုံနဲ့ခမည်းတော်ယူထားပုံနဲ့ဟာတန်းနေအဲ့ဒါကြောင့်ကမ္မဝါဒီသတ္တရဒိဋ္ဌိရိမ့်ပြီလားဘာလဲကမ္မဝါဒီသတ္တရဒိဋ္ဌိဖြစ်ပြီးဒီကရနေတော့ဒကာဓမ္မတို့လူပိဏတ်ပြီဗြဟ္မပြီကံကံရေကျိုးယုံကြည်တာလူပိဏတ်ပြီဗြဟ္မပြီအချိုးပေးပါလေသဘောကျဒီကံကြီး ကျုပ်ပေးတာကိုခမည်းတော်ကသဘောကျနေလို့ရှိရင်ဖြင်းတဲ့နိဗ္ဗာန်တော့ဘယ်နဲ့တော့ကမ္မဝါရီရှိနေတာဟုတ်ဗျဒါကြောင့်ကမ္မတက္ကဋဉာဏ်ဆိုတဲ့ဥစ္စာအဉာဏ်စားဉာဏ်သစ္စာအနုလောမိကဉာဏ်မှအထက်ဉာဏ်လို့မှတ်လိုက်စမ်းဘယ်ဉာဏ်ကအထက်ဉာဏ်ပါလဲသစ္စာအနုလောမိကဉာဏ်ကမ္မတက္ကဋဉာဏ်သစ္စာအနုလောမိကဉာဏ်သဘောကျပြီနော် ။ကိုင်းဒီဥစ္စာကလည်းဥပရိပဏတကလာတာမို့ရှင်းပြလိုက်ပါပဲ။ကာမတက္ကတဉာဏ်ဆိုတာသာသနာ့ဘလည်းရှိတယ်။သဘောကျလား။ကာမတက္ကတဉာဏ်ဆိုတာသာသနာ့ဘလည်းရှိတာပဲ။သာသနာ့ဘဝေလမဘုံနာကြီးတို့သမေချောင်းသိစုတာပေါ့။ရှုကထဲမှာငွေကထဲမှာရှုတဲ့ရှုကထဲမှာငွေတဲ့အမျိုးမျိုးဘုံဘုံထည့်ပြီးရှုနေတာပဲ၈000လေးတော့ကြီးချတယ်။ကာမတက္ကတဉာဏ်နဲ့လုပ်နေတာဆိုတော့ကျတို့ဘုရားလောက်မှာပဲ။ ဘောကြအဲ့ဒီကမ္မတရဉာဏ်နဲ့နိဗ္ဗာန်မရောက်နိုင်သေးဘူးသစ္စာအနုလောမိကဉာဏ်ရောက်တက်ပါသဘောကြဘယ်ဉာဏ်ရောက်တက်ရသစ္စာအနုလောမိကဉာဏ်ဆိုတာကတော့ခမည်းတော်ဘယ်တရားလာလားနိဗ္ဗာန်ပြည့်ညံ့မှာတပါးကိုအင်းဖြစ်ပြီးပြတဲ့ဒုက္ခသစ္စာဖြစ်အောင်ရှုနိုင်မှသစ္စာအနုလောမိကဉာဏ်ဖြစ်တယ်ဖြစ်ပြရှုနိုင်မှဘာဉာဏ်ဖြစ်တယ် အဲကောင်းတာလို့ကောင်းရုပ်ပေးတယ်လို့သိတဲ့ဉာဏ်ကတော့ကာမတက္ကဉာဏ်ကောင်းတာလို့ကောင်းရုပ်ပေးတယ်လို့သိတာကမကောင်းတာလို့မကောင်းရုပ်ပေးတယ်လို့သိတာကကာမတက္ကဉာဏ်တဲ့အဲ့ဒါသာသနာပါလို့ဖွင့်လိုက်သာသနာတွင်မှာဆိုလို့ရှိရင်ဘယ်ညာရဖို့အရေးကြီးတယ်သစ္စာနုလောဘိကညာရဖို့အရေးကြီးတယ်ဆိုတော့ခမည်းတော်ကိုဆရာဘုန်းကြီးကသင်ထားတာရှိတာပဲ ရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်စိတ်ဖြစ်ဖြစ်ဝေဒနာဖြစ်ဖြစ်ဖြစ်ပြမြင်ရင်သစ္စာနဲ့လျော်ပြီသစ္စာကသစ္စာအနုလောမိကကလျော်တယ်သစ္စာနဲ့လျော်တဲ့ဉာဏ်ရမှနောက်သစ္စာဉာဏ်တက်နိုင်တော့ဘောမျက်မှောက်ရင်တက်နိုင်မှာမလားဒါဖြင့်တရားဓမ္မတို့ခမည်းတော်ကဖြစ်တဲ့ရှုနေတဲ့ဉာဏ်ဘာဉာဏ်ခေါ်ကြသစ္စာနိရောမိကဉာဏ်ဆိုတော့သစ္စာနိရောမိကဉာဏ်လို့ဆိုတော့ ဒကာဓမ္မတို့ခင်ဗျားတို့နိဗ္ဗာန်ရောက်မှညာစေသဘောပါလားဘာညာမလိုက်လားသစ္စာဉာဏ်ကဉာဏ်နိဗ္ဗာန်ရောက်မှညာစေနော်သာသနာ့ဘုမပေါ်ရနော်သာသနာ့ဘမှာကမ္မတက္ကရာညာကတော့ရှိတယ်ဆိုတာသဘောကျကမ္မတက္ကဉာဏ်ကဘာတုံးလို့ငွေတဲ့အခါကမ္မတက္ကဉာဏ်ခမည်းတော်လည်းအကုန်ရှိကြတာပဲရှိရင်ရှင်ရဆိုလဲငါလုံးငါရဆိုတဲ့အတ္တဒိဋ္ဌိပြုံးမပြုံး မပြုတ်ဘူးရမ်းချေလို့မရငါလို့ရင်ငါရတယ်လို့မယူဘူးလားငါပြုတ်ကြလားမပြုတ်ရင်ဘာတွေရှိလဲရှင်းမလားတတ္တရဖြေလို့မရဘူးငါလို့ရင်ငါရတယ်ဆိုတော့အတ္တကြီးပါနေတာမတွေ့ဘူးလားဘာဒိဋ္ဌိလဲတော့သဘောပါလားအဲ့ဒါကာမတ္တဉာဏ်ကဒကာအောင်တို့ဒကာသစ်တို့အတ္တဒိဋ္ဌိပြုတ်ပါရဲ့မပြုတ်ဘူးငါလို့ရင်ငါရတယ် နင်းလို့ရင်နင်းရမှာပဲသဘောကျအတ္တရိဟိပါမပါအဲကမ္မကတဉာဏ်ကနိဗ္ဗာန်ကံွယ်တာကဒီအတ္တရိဟိကကံွယ်သဘောပါကမ္မကတဉာဏ်ကနိဗ္ဗာန်ကိုဘာနဲ့ကံွယ်လားအတ္တရိဟိနဲ့ကံဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ဒီကိဉ္စီသင်္ကာရမိစ္ဆတောပတ္တတောအနုလောမိကာယခန္တီယာသမိတ်တိနေတန်းဌာနဝိသတိအတ္တရိဟိရှိနေလို့ရှိရင်ဖြင့်သစ္စာနဲ့လျော်တဲ့ဉာဏ်ဘယ်တော့မှမရဘူးကွာ သဘောကျလားသစ္စာသိတဲ့မင်းညာဘယ်တော့မှမရဘူးกว่าလို့မဟုတ်ဘူးလားအဲ့ဒါကြီးဟောထားတော့မှဒီကမ္မတရဏညာကအတ္တရိရှိမပြုတ်မှန်းကိုသိကြပါလားသိပါပါဘုရားတခါကြောပါရတယ်ကမ္မတရဏညာကဘာပါလဲမပြုတ်ဘူးတဲ့ဒါပြင်ဒိဋ္ဌိခံနေတယ်ပေါ့ဗျာအဲသစ္စာနိရောမိကညာဆိုတာတော့ဖြစ်ပြမြင်တဲ့ညာသစ္စာနိရောမိကညာ ဩဒီစာရီကငါကုံငါငေါ့ဆောင်ဟုတ်လို့ပြည့်နေတာပဲလို့ဆိုတော့သစ္စာနဲ့မလျော်ဘူးလျော်ပါဘူးအဲ့ဒါကတော့ပြန်နိဗ္ဗာန်သေချာရောက်တယ်အတ္တရိတိပါသေးရဲ့သတ္တရာဥစေတာပါသေးရဲ့မပါတော့ခမည်းတော်ဖြစ်ပြသေးတဲ့ဉာဏ်ကတော့ဖြင့်သစ္စာနဲ့လျော်သောကြောင့်သစ္စာထဲမှာလည်းနိဗ္ဗာန်ပါနေတယ်ဆိုတော့သိကြပြီလားမသိကြဘူးလားအဲ့ဒါကြောင့်သူကတော့နိဗ္ဗာန်ရမယ်ဉာဏ် ကမ္မတရဉာဏ်ကတော့သူပတိသွားဖို့လောက်သိချင်တယ်ရှင်းမလားကမ္မတရဉာဏ်ကဘယ်သွားဖို့သိချင်ဘယ်နဲ့ကြောင့်နိဗ္ဗာန်ကြောင့်မသွားပါလိမ့်မလို့ဆိုတော့ခမည်းတော်ကအခြေထွက်ရင်အတ္တရိကနေတယ်အတ္တရိကကွာရလားငါလို့ရင်ငါရတယ်ဆိုတော့အတ္တရိပြုတ်ပါရလားဒိဋ္ဌိဒိဋ္ဌိကသောတပတိမတ္တံကံွက်သေးတယ်ဒီပြင်မဲ့ရနိုင်မှာမရပါဘူး သိကြဘူးလားဒါဖြင့်ဘယ်ဉာဏ်ဖြစ်လို့အရေးကြီးခမည်းတော်ကျလို့ကျူးရရမယ်ဆိုတာမပေါ်သေးဘူးဘယ်လိုပေါ်လာသစ္စာမူကောမိကဉာဏ်ကိုကျူးရရမယ်ဖြစ်ဖြစ်ကျူးရရမယ်ပြောတာပဲဒါကြပြောပါကျူးရမယ်ပြောပါရှင်းမလားအဲ့တော့ကမ္မတရညာလည်းလုပ်တော့လုပ်ပါဗျာဝိုးကိုတောင်းတာမလုပ်ပါနဲ့ဝိတ္တရာကိုယီမှန်းပြီးလုပ်ပါလို့သတိပြလိုက်ပါတယ် ရှင်းမလားသို့တော်အမြဲတမ်းသတိထားရမှာကဖြင့်သစ္စာနုရောမိကညာလောက်ရမယ်ကဲသစ္စာနဲ့လျော်တယ်မှလျော်တယ်ခမည်းတော်အလုတ်တရားပြပါတော့မယ်သဘောကျအခုနောက်ပြမှာကသစ္စာနဲ့လျော်တဲ့အလုတ်တရားပြမယ်ဘာပြမှာပါလဲခိုင်းတာဖြင့်စောစောစီစီခင်များတို့စဉ်းစားထားလိုက်ခန္ဓာကိုယ်ထဲမှာနော် သံခိတေနပြင်စုပါရနက္ခန္ဓာပိဒုက္ခသစ္စာခမည်းတော်ကုတရားနဲ့ခန္ဓာကြီးဘာသစ္စာလဲဒုက္ခသစ္စာလားမှတ်ထားပါခမည်းတော်ကုတရားနဲ့ခန္ဓာကြီးဘာသစ္စာလဲရှင်းပြီနော်ဘုရားနာနဲ့ခန္ဓာကြီးဘာသစ္စာဒုက္ခသစ္စာတို့တော့ခမည်းတော်၅ပါးတည်းကတဘာဝဒုက္ခသစ္စာဖြစ်ရင်ကျန်တာတွေတူတူပေါ့ဗျာ ဟုတ်ဘူးလားတဘာဝဒုက္ခသစ္စာသိရင်ဉာဏ်လည်းထူးသေးရလားဒကာဓမ္မတို့အခုလိုလဲဖြည်းဖြည်းတရားနာကြရဒီမှာလည်းဖြင့်ဒုက္ခတရားနာကြရကြတယ်ဖြင့်လည်းဒုက္ခတရားနာကြရတော့ကျင်းနာကြိုက်တာခဲတာလေမလားအဲအောက်ကကျန်းကလည်းအမားနဲ့အပေါ်ကအဖိကလည်းကြီးပါပြီကနေဒီကြတဲ့ဒုက္ခဝေဒနာတွေက ကာယတပရိစ္ဆဖုတ္တပရိစ္ဆဥဒ္ဓိကာယဝိညာဏဆိုတဲ့ဒုက္ခတောကာဝိညာဉ်လေးတွေကအနှံ့ပေါ်နေတာမပေါ်ရဘူးအဲဒီဥစ္စာကကြောင်းပေါ်မှာပေါ်တာလားခမည်းတော်ရုပ်ကလပ်ပေါ်မှာပေါ်တာရုပ်ကလပ်ပေါ်မှာပေါ်လာတယ်ဆိုတာမသေးကြဘူးလားဒဝေဒနာခန္ဓာလေးကိုဟုတ်ပါရဲ့လားဒုက္ခဝေဒနာခန္ဓာလေးပေါ့ဗျာအင်းဒုက္ခဝေဒနာခန္ဓာလေးရတဲ့ဓမ္မတွေပေါ်လာပြီးခါလာဖြားဆိုတဲ့ဓမ္မတွေက အဲနားနဲ့နားရဲဆိုပြီးပြင်လိုက်တယ်ပြင်လိုက်တော့ဒုက္ခဝေဒနာလည်းဝေဒနာခန္ဓာလေးချုပ်ဟုတ်လားအနာပေါက်နေတဲ့ဒကာတက်တက်သေသွားအနာပေါက်နေတဲ့ဒကာတက်တက်ခုနကဝေဒနာခန္ဓာဒကာတက်ကိုဒုက္ခဝေဒနာခန္ဓာဒကာတက်အခုရှင်နေတာဘယ်လိုပါလဲဆိုတော့ဦးအနာပြောက်နေတဲ့ဒကာတက်မဆုံးနိုင်ဘူးလားအနာပြောက်နေတဲ့ အနာပြောင်းနေတာကတကယ်ကိုမရှိတာလားလို့ဆိုတော့မဟုတ်ဘူးဒုက္ခဝေဒနာနဲ့နေတဲ့တခါတည်းဒုက္ခဝေဒနာနဲ့နေတဲ့တခါကျွေးဒုက္ခဝေဒနာနဲ့နေတယ်ဥပါဟုမဆုံးနိုင်ဘူးအနာတော့မပြောင်းဘူးပေါ့ဗျာဝေဒနာပြောင်းဘယ်နဲ့ဆိုကြအနာတော့မပြောင်းပါဘူးဝေဒနာပြောင်းတာလည်းမနေဘူးအဲဒါဖြင့်အရင်တယောက် ဒုက္ခရောက်သွားပြီဆိုတာဘုန်းကြီးကပြောဖို့လိုသေးတယ်ဒုက္ခဝေဒနာတက္ကသတိကမရှားတွေ့သေးရဩဒါဖြင့်ဒုက္ခသစ္စာမို့ဒုက္ခရောက်သွားတာဘယ်နဲ့ဆိုကြဒုက္ခသစ္စာမို့ဒုက္ခရောက်သွားတာပေါ့တယောက်ပဲလဲသွားပါမလဲသေးဘူးလားအစပြောင်းမသွားသေးဘူးလားအဲ့ဒါကြတော့ဒီလိုမြင်လိုက်တဲ့အခါကျတော့ဩဒုက္ခသစ္စာနဲ့ဖလျော်တဲ့ညာဝန်းနေပေါ်လာ ခန္ဓာကဒုက္ခသစ္စာပြရတယ်။အော်ဒုက္ခသစ္စာပါလားဒုက္ခရောက်သွားလို့သိတယ်။ဖလျော်တဲ့ဉာဏ်လေးကဝန်နဲ့ရောက်လာတာ။ဒါဖြင့်သစ္စာအနုလောမိကဉာဏ်ဆိုတော့ဟိုခန္ဓာကသစ္စာဒီကဖလျော်တဲ့ဉာဏ်ခန္ဓာကဝန်နဲ့ပေါ်တဲ့ဉာဏ်ကဟိုဖြစ်တာနဲ့ကိုလျော်နေတဲ့ဉာဏ် ဒါကြောင့်ဟိုခန္ဓာကဒုက္ခသစ္စာပြရတယ်ကိုယ်နဲ့ကသိတာကလည်းအဲဒုက္ခသစ္စာလို့ပဲသိတယ်လျော်တဲ့ဉာဏ်ရဒါကြောင့်သစ္စာအနုလောမိကဉာဏ်သဘောပါလားသစ္စာအနုလောမိကဉာဏ်ဆိုတော့ခင်ဗျားတို့ကရှုပ်နေမှာစိုးလို့ခင်ဗျားတို့ခန္ဓာကြီးဖြစ်ပြက်ကဘာသစ္စာဘယ်နဲ့တကသိတယောက်သိတော့တာကဘာသစ္စာအဲအဲ့ဒါလေးတကသိကကြည့်လိုက်တကကြွကကြည့်လိုက်တကအောင်ကကြည့်လိုက်ပြီးဆိုမှဖြစ် အင်းဟိုကလည်းသစ္စာပြတယ်ဒီကလည်းသစ္စာသိတဲ့ညာကဝန်းနဲ့မပေါ်ဘူးဒါဖြင့်ဒကာရမတို့ပြတာကဒုက္ခသစ္စာသဘောကျသိတာကလည်းဒုက္ခသစ္စာသိတဲ့ညာဩသစ္စာပြတယ်သစ္စာသိတဲ့ညာပေါ်တာသစ္စာကပြလို့သစ္စာသိတဲ့ညာပေါ်တယ်သစ္စာကပြလို့အဲ့ဒါသစ္စာနဲ့လျော်တဲ့ညာ ဒီညာကသာသနာ့ဘက်မှာရသာသနာ့ဘက်မှာမရသာသနာ့ဘက်ကမ္မတက္ကရာညာလမ်းဆုံးဖြစ်တခါကျွေးရေးနေကောင်းပြီကမ္မတက္ကရာညာခေါင်းကလည်းပြောခဲ့တယ်သူကဒိဋ္ဌိမကွာဘူးအခုကတော့ဒိဋ္ဌိပါသေးရဲ့ခေါင်းကဒုက္ခဝေဒနာတခါသိတယောက်ရှားတွေ့သေးရဲ့အရိယာကိုပြောင်းလိုက်တော့လေအဲတယောက်လုံးပြောက်သွားတာဆိုရင်လွဲပါသဘောကျ အဲ့ဒါဘာသစ္စာဖြစ်သွားဒုက္ခသစ္စာဖြစ်သွားပါလို့ဉာဏ်နဲ့သိလိုက်တဲ့အခါကျတော့ဒီဉာဏ်ဒီသစ္စာသိတဲ့ဉာဏ်ဟုတ်ပါရဲ့ဒါပြန်သစ္စာနဲ့လျော်သိတဲ့ဉာဏ်ဒါပြန်ဥပအောင်ကဘယ်လိုဆုံးမြတ်ချဒီဉာဏ်ပါဉာဏ်ခေါ်ပါသစ္စာဉာဏ်မိကဉာဏ်ရှင်းကြလားသစ္စာနဲ့လျော်တော်အောင်သိတဲ့ဉာဏ်ခန္ဓာရသစ္စာပြဉာဏ်ရဒီလိုပဲသိလိုက် ဒါရင်သစ္စာလျော်အောင်သိတဲ့ဉာဏ်ကတော့ဒီလိုဆရာကောင်းသမားကောင်းနဲ့တွေ့ပါမှသာသနာ့ဘုန်းနဲ့ကြုံပါမှနင့်မလို့ရှိရင်ဒီဉာဏ်ဘယ်တော့မှမရဘူးကမ္မတိုက်တဲ့ဉာဏ်ကတော့အချိန်မီးရတယ်လို့အောက်ငယ်ဆမ်းပါသဘောကျလားကမ္မတိုက်တဲ့ဉာဏ်ကလမ်းတွေ့တဲ့ခဲလေးကြောက်ခဲလေးတခုသူများခလုံးတိမ်မှဆိုးရတဲ့ဘေးဖယ်ပြစ်ခဲ့တယ်အင်းကိုလည်းကောင်းကောင်းသွားရသူတို့လည်းကောင်းကောင်းသွားပါလေကိုလည်းပါကိုဆိုတဲ့အတ္တလေးတွေပါတယ်သူဆိုတဲ့ အတ္တဒိဋ္ဌိကောအဲ့ဒါဒိဋ္ဌိကဖြင့်ဒိဋ္ဌိပြုတ်ပါမပြုတ်ပါငါလည်းကုသိုလ်ရအောင်ငါကြံတဲ့ပုဂ္ဂိုလ်တွေလည်းချမ်းသာအောင်ဆိုပုဂ္ဂိုလ်ပါတာပဲသဘောကျအဲ့ဒါကြောင့်ဒကာဓမ္မတို့အဲ့ဒါသာနာဘလည်းရနိုင်တယ်ဆိုလိုက်ရှင်းမလားဒါဖြင့်ဒကာဓမ္မတို့ဘယ်ညာကသာနာတွင်ညာလဲဒါဖြင့်ခင်ဗျားတို့ဝေဒနာလေးတွေခုနကဒကာတတိယဝေခုနကဒုက္ခဝေဒနာဒကာတတိယပဲပျက်စီးသွားပြီ အခုဒီနေရာချမ်းသာတယ်ဆိုပြီးပြင်ပြီးဒီကလာထိုင်လိုက်တော့ပြင်ကြမှာဒုက္ခဝေဒနာတခါတက်တယ်နောက်ကြတော့နည်းနည်းလေးကြာတော့ပြန်တော့ဒုက္ခဝေဒနာတခုမပေါ်ဘူးအဲဒါခေါင်းကပေါ်တဲ့ဒုက္ခဝေဒနာတခါတက်ရှိမရှိရှိပါဘူးဒါဖြင့်ဒကာဓမ္မတို့ခေါင်းကပရမတုန်းကတော့ဒုက္ခပေါ်တယ်လို့လည်းကြွတယ်တုန်းက အဲ့ဒီဒုက္ခဝေဒနာတကတဲ့တယောက်အခုဒုက္ခပြန်ပေါ်တော့ရှိသေးရှိပါဘူးအင်းသူလည်းပဲရောက်သွားတော့လို့မဲတဲ့အခါဖြစ်ပြီးပြက်သွားလေရဲ့ဒုက္ခဝေဒနာတကတဲ့တယောက်ပါလားရှားတွေ့သေးရဲ့ရှားမတွေ့လို့ရှင်မယ်ဒီဥစ္စာရှားမတွေ့တဲ့ဒုက္ခပဲဘယ်နဲ့ဆိုပြရှားမတွေ့အောင်ဒုက္ခရောက်သွားတယ်ဆိုရင်လွယ်ပါဒါပြန်ရှားမတွေ့အောင်ဒုက္ခရောက်သွားတော့ဩဖွင့်လိုက် လဲဒုက္ခသစ္စာဟုတ်တယ်ကဆင်းရဲတာပြောဆင်းရဲတာတွေကဒုက္ခသစ္စာအခုချမ်းသာတာပြောက်တာလဲဒုက္ခသစ္စာအဲနောက်ကဆင်းရဲတာပေါ်လာတယ်နော်ဒါဖြင့်ခင်ဗျားတို့မှာအဲဒုက္ခလည်းဖြစ်ပြပဲဒုက္ခလည်းဥပ္ပခါဖြစ်ပြဆိုလို့ရှိရင်ရှောင်လွေ့တာဒီခန္ဓာကိုယ်နဲ့နဲ့တပည့်ကြခန္ဓာကိုယ်လည်းဘာလဲလဲ ကြံမတွေ့တာကြီးလက်ပြီးဒီကလာနေတော့ဒကာဓမ္မတွေဘာသစ္စာတွေပါလိမ့်စဉ်းစားကြည့်လိုက်တော့ဒုက္ခလားသင်ရှာမတွေ့တာလားစဉ်းစားလိုက်ပြန်တော့ရှာမတွေ့တဲ့ဒုက္ခဒုက္ခလားချမ်းသာတဲ့ဒုက္ခလားရှာမတွေ့အောင်ကြောက်သွားတာလားဒါရင်ဒုက္ခပဲဟုတ်လားဥပ္ပခါလားရှာမတွေ့အောင်ကြောက်သွားတာလား ကြောင်ကြောင်ရောက်ကန်သူ့ပဲလဲသွားမယ်ဒါဖြင့်ယံကိဉ္စီဝေရိကြဓမ္မသဗ္ဗံတံဒုက္ခသမိန်တိမင်းတို့ဝေဒနာသုံးမျိုးဟာဒုက္ခသစ္စာကြီးပဲဆိုတော့ရွယ်လေဝေဒနာသုံးမျိုးစလုံးပါပါလေဒုက္ခသစ္စာမှာတော့ဘာပါသေးလဲအဲဒုက္ခကြည့်လိုက်ပြန်လည်းတခါသိပြောက်ပြက်တာတွေ့တာဒုက္ခကြည့်လိုက်ပြန်ဥပ္ပခာကြည့်လိုက်ပြန် အင်းကြောက်ကြတာကြီးတွေ့နေတော့ဒကာအောင်လို့အဲဒကာကျွယ်လို့အင်းဖြစ်စင်းရပြောက်စင်းရမှတော့ပါရှိသေးဒါလည်းသူဘာသစ္စာတွေအင်းသိလိုက်ဘူးလားသိလိုက်တာကညံနေဘူးလားပြတာကခန္ဓာကပြတယ်သိတာကဒါပြအပြနဲ့အတိမလျောဘူးအပြကလည်းဒုက္ခပြတယ် အသိကလည်းဘယ်လိုသိဒုက္ခလို့သိတယ်ဆိုတော့အော်လျောပါပြီဒီအပြနဲ့အသိနဲ့လျောလို့ရှိရင်လျောတယ်ဆိုတာသဘောကျအပြနဲ့အသိလျောရင်ဒါပြန်ခင်ဗျားတို့နာမည်ရင်းပြန်ပေးလိုက်သစ္စာအနုလောမိကညာသဘောကျပါတယ်လို့သစ္စာအနုလောမိကညာသစ္စာနဲ့လျောတဲ့ညာ သဘောကျဒါဖြင့်သစ္စာနဲ့လျော်တဲ့ဉာဏ်ဟာဒကာဓမ္မတွေကဘယ်ချိန်မှစဉ်းစားစဉ်းစားသူပေါ်ရဒုက္ခရှိဒုက္ခတွေ့တယ်အင်းဖြစ်ပြီးပြောက်တဲ့အဲဖြစ်ပြီးပြောက်တဲ့ဒုက္ခရောက်တာပဲတွေ့တာပဲအဲဒုက္ခသစ္စာတွေ့ပြန်လားဒုက္ခဝေဒနာလည်းကြည့်ပြန်လားဒုက္ခဝေဒနာလည်းထူးရှားပြီပျောက်ပြက်တာပဲတွေ့တယ်ပျောက်ပြက်တဲ့ဒုက္ခပဲတွေ့တယ်ဥပ္ပခါရလို့ကြည့်ရပြန်လည်းဘာတွေ့လဲ ပြောက်ပြက်တဲ့ဒုက္ခနဲ့ဉာဏ်နဲ့မတွေ့ဘူးလားပြောက်ပြက်တာကဒုက္ခသစ္စာသဘောကျအဲသိတာတွေကလည်းဆင်ပြီးဉာဏ်ခေါင်းကပြောက်ပြက်တာကိုသိတာဟာအလျော်အားဖြင့်ကိုသိတယ်ဇောင်းနံပြန်သိတာမဟုတ်ဘူးသဘောကျလားဘယ်လိုသိပါလဲအလျော်ဒီဇောင်းနံပြန်သိကရှိသေးတယ်အခုကဘယ်လိုသိတာပါလဲအလျော်ဒီဆိုတဲ့ဖြင့်ဘာနဲ့လျော်လို့ဆိုလို့ ခန္ဓာကပြတဲ့သစ္စာနဲ့ဉာဏ်ကသိတာနဲ့လျော်တယ်ခန္ဓာကပြတာကလည်းဒုက္ခသစ္စာဉာဏ်ကသိတာကလည်းဒုက္ခလိုပဲသိဒါဖြင့်သစ္စာအနုလောမိကဉာဏ်ဒီဉာဏ်နဲ့ကြိုးစားနေကြမယ်ဆိုရင်ဖြင့်စတဲ့ကသစ္စာတွေ့တော့သစ္စာဘယ်နှပါးရှိတုံးလို့မွေးဖို့မလိုဘူးလားအာသစ္စာဓမ္မတွေဒုက္ခသစ္စာရှိတယ် အကယ်ဒုက္ခသစ္စာမရှိဒီဉာဏ်ဘာသစ္စာဘောကနိရောဓသစ္စာဘောကသဘောကျဒုက္ခသစ္စာကိုကြည့်ခိုင်းတာဒုက္ခသစ္စာမရှိရင်ဒီဉာဏ်ဘာပေါ်မရှိဒါဖြင့်ဒကာရမတို့ဒီဒုက္ခသစ္စာကြီးကိုသာလျော်ငါကြည့်နေလို့ရှိရင်ဒီဒုက္ခသစ္စာကြီးကိုခမည်းတော်ကလျော်ကြည့်ကြည့်ကြည့်ပြီးနေတော့အဲဒီဒုက္ခသစ္စာကြီးကိုမုံပါတယ်ဒီဒုက္ခသစ္စာကြီးနဲ့လွတ်ချင်ပါတယ် ဒီညာနဲ့ကုန်တက်လာမှာပါဒီဒုက္ခသစ္စာကြီးနဲ့ပြင်နေနေခြင်းပါဘူးမလာဘူးလားအဲ့ဒီလိုလာတဲ့အခါကျတော့တခါလေခေါင်းကဟွေရောဒုက္ခသစ္စာဆိုတဲ့ခန္ဓာကြီးဟာပျောက်ပြက်သွားတခါအောင်ဘာဖြစ်သွားပျောက်ပြက်သွားတော့ဟိုးတခါဓမ္မဒုက္ခသစ္စာချုပ်သွားဒုက္ခသစ္စာချုပ်သွားတော့ ခုနကကြည့်နေတဲ့ဉာဏ်လေးကသူလည်းဖြစ်ဖြစ်ဖြစ်ဖြစ်နဲ့ကြည့်နေတဲ့ဉာဏ်ကအရင်တော့ဒုက္ခသိစေတဲ့ဉာဏ်အခုတော့ဒုက္ခချုပ်တာကိုမြင်တဲ့ဉာဏ်ဖြစ်သွားတယ်ဒုက္ခချုပ်တာဒီနိဗ္ဗာန်အဲနိဗ္ဗာန်ချုပ်ပြီလို့သူကသိပြန်တော့နိနိဗ္ဗာန်နဲ့လျော်တဲ့ဉာဏ်ပေါ်လာဘယ်လိုလဲဒုက္ခနဲ့လျော်တဲ့ဉာဏ်နောက်ဒုက္ခရောက်သွားတော့နိဗ္ဗာန်နဲ့လျော်တဲ့ဉာဏ်ပေါ်လာသေသေးချာချာမပါဒီနှလုံးမှာအင်္ဂါရေးကြီးနေတယ် ဒီငါးသိရေးကြည့်တယ်ဆိုတာဒကာဓမ္မတွေနာကြီးလေသိလေနော်ဒီငါးသိရေးကြည့်တယ်ဒကာဓမ္မတွေအလုံးလုံးတဲ့လူပါပရမဖြစ်ပြတဲ့ညာနဲ့လျော်နေဒါကဒုက္ခသစ္စာနဲ့လျော်တဲ့ညာဖြစ်ပြနေဖြစ်ပြသိတဲ့ညာနဲ့ကြိုက်ကြိုက်နေရင်သစ္စာအနုလောမိကဒုက္ခသစ္စာအနုလောမိကညာရှင်းမလားဘာညာနဲ့ဗျာဒုက္ခသစ္စာနဲ့လျော်တဲ့ညာဗျာဒကာဓမ္မတွေဘယ်လိုဆုံး နောက်တော့ဒီဒုက္ခတစ္ဆာကြီးကြည့်ပါများတော့မုံမုံရကနေမလို့ခြင်းမလို့ခြင်းအနေကင်းကျင်တဲ့သဘောတွေပေါ်ပြီလားပေါ်လာတဲ့ခါကျတော့ကင်းကျင်တဲ့သဘောတွေပေါ်လာတဲ့ခါကျတော့တဏှာချုပ်လို့ကင်းကျင်တာကိုဗျာအဲ့တော့ကင်းကျင်တဲ့အချိန်ကျတော့ဖြတ်ဆိုခொနကရှေ့ပိုင်းကဒုက္ခတစ္ဆာတွေအခုပြောက်တော့ဒုက္ခကိစ္စတွေကုန်ပြောက်သွားတော့အင်းဒုက္ခမရှိတာတွေ့ရတော့မှာပေါ့ဗျာ သဘောကျဒုက္ခမရှိတာတွေ့ရတော့ဒုက္ခမရှိတာတွေ့တဲ့ညာဟာလဲဒုက္ခမရှိတာကနိရောဓနိရောဓတွေ့တဲ့ညာကလဲအနိရောဓပဲတွေ့တဲ့နိရောဓလိုပဲသိတာပဲမသိဘူးလားဒါဖြင့်အဲ့ဒီညာကလဲသစ္စာနုလောမိကညာပဲနိရောဓနဲ့သေရောတဲ့ညာဘယ်ညာဆိုကြပါနိရောဓနဲ့သေရောတဲ့ညာဆိုတော့နိဗ္ဗာန်နဲ့သေရောတဲ့ညာဝါနိဗ္ဗာန်မြင်တဲ့ညာ သဘောပါလားဘာညာခေါ်ကြမလဲနိဗ္ဗာန်နဲ့လျော်တဲ့ညာဟောနိဗ္ဗာန်ပြုတဲ့မဲ့ညာမပေါ်ဘူးလားအဲ့ဒီတော့ခမည်းတော်ကိုသင်ထားတာဒီနေ့မများပါဘူးတရားဓမ္မတွေခန္ဓာကိုယ်ထဲမှာဖြစ်တာပြက်တာဒုက္ခသစ္စာကသိသိသိသိနေရပြန်ပြုံးမယ်ဒုက္ခဝေဒနာမတွေ့ဘူးဖြစ်တာနဲ့ပြက်တာကိုဖြစ်တာနဲ့ပြက်တယ်လို့ပဲသိနေမယ်ဒီညာပါညာခေါ်သစ္စာနိရောဓကညာ အဲဒုက္ခကြီးတယ်ပြစ်တာဖြစ်တာပဲတွေ့တယ်ဒီဉာဏ်ဘာဉာဏ်ကိုအဲဥပ္ပခါကြီးလည်းပြန်လည်းဖြစ်တာလည်းဖြစ်တာပဲတွေ့တယ်ဒါနဲ့ဒုက္ခသစ္စာနဲ့လျော်တဲ့ဉာဏ်ကြီးရမရဘူးလားရတော့ဒါဆက်ရှုနော်ဒကာကြီးလည်းဒကာသေးတို့ဒကာအောင်တို့ဆက်ရှုမရှိရဘူးဆက်ရှုလိုက်တဲ့အခါကျတော့သစ္စာနဲ့လျော်တဲ့ဉာဏ်ကြီးများမဲ့ရတော့ဩမိမိရထားတဲ့သစ္စာကဖြစ် ဒါဒုက္ခအသုံးကြတာဟုတ်လားဒုက္ခဆင်းရဲတာခါကအသုံးကြတာသစ္စာကမှန်တာဆက်ဆုပ်เสียအသုံးကြတာအမှန်ပဲတပည့်ကြဒုက္ခသစ္စာဟုဒုက္ခဆက်ဆုပ်เสียခါကအသုံးကြတာသစ္စာဒုက္ခဆက်ဆုပ်เสียခါကသစ္စာပေါင်းလိုက်တာ ဆွတ်ဆုတ်စရာသုံးကြတာမှသဘောကျဘယ်လိုဆွကြပါဒါခန္ဓာကိုယ်ရင်ဖြစ်ပြကိုမြင်လိုက်ရင်ဖြစ်ပြဘယ်လိုဆိုကြပါမလဲဆက်စုပ်စရာသုံးကြတာမှဖြစ်ပြဘယ်လိုဆိုကြပါအဲဒါဆက်စုပ်စရာသုံးကြတာမှဆိုတာဒုက္ခသစ္စာပဲသဘောကျလားဒါဖြင့်ဖြစ်ပြသည်ဒုက္ခသစ္စာ သိတဲ့ဉာဏ်ဒီလျော်တဲ့ဉာဏ်ဒါဖြင့်သစ္စာဉာဏ်မကဉာဏ်ဒီဉာဏ်နဲ့ဒီတခါကျော်တို့ကဆက်ဆက်ဆက်ဆက်ပြီးကြိုးစားပါကြိုးစားတော့ဒီဒုက္ခသစ္စာတွေတခါတက်လို့မုံယွန်းလာမှာပေါ့မလားပဲလေမုံယွန်းပါများတာတော့သူ့ဘောမှာလိုချင်တဲ့စိတ်တွေလာအောင်မလားမဲမလို့ခြင်းတော့မင်းနဲ့သူလူနေခြင်းတော့ဘူးဆိုတဲ့ဉာဏ်တရားတက်တက်လာပြီလားတက်လာတဲ့ခါကျတော့တဏှာ မလို့ရင်ဘူးဆိုတဲ့သဘောလေးနဲ့ပေါ်လာပါရောဖွင့်ကဆက်စုပ်ပြအသုံးကြရတယ်ဂုံချုပ်ချုပ်သွားတော့ယောဂီပုဂ္ဂိုလ်ကဘယ်လိုဖြစ်လာလဲရှုနေတဲ့ယောဂီပုဂ္ဂိုလ်ကဘယ်လိုဖြစ်လာလဲဆိုတော့ဟေးခုမှပဲချမ်းသာပြီတော့တယ်မလားဘူးဆက်စုပ်ပြအသုံးကြရတယ်မြင်ရသေးရဲ့လားမမြင်ရတော့ဆက်စုပ်ပြအသုံးကြရတယ်မရှိတော့ဘူးအေးခုမှပဲအရင်တော့ကလည်းပြည့်စုံမလဲခင်တော့ကရှုပ်နေ အခုတော့ပြည့်စည်လိုက်တဲ့ရှင်းတော့စိတ်ထဲကြည်လူမလားလေဗျဒီမှာဒုက္ခချုပ်တော့လားကြီးလားဒုက္ခချုပ်တော့ဘယ်နဲ့ကြီးလာတော့ဒုက္ခချုပ်တာနဲ့တော့ကြီးတာဒါရင်ဒုက္ခချုပ်တာနိဗ္ဗာန်ကြီးလာတာကမင်းညာဒုက္ခချုပ်တာကြီးလာတာဒါဖြင့်ဒီမညာနိဗ္ဗာန်နဲ့မလျော်ဘူးနိဗ္ဗာန်ကလည်းပါဒုက္ခချုပ်တာ အဲစိတ်ထဲမှာဒုက္ခချုပ်တာမြင်ရတာပဲမြင်ရတော့မြင်ကောမလားဘူးလားမြင်ရတော့ကိုဒုက္ခချုပ်တာနဲ့မြင်ရတာနဲ့မလျော်ဘူးငါဒုက္ခချုပ်တာကနိဗ္ဗာန်လျော်တာကမညာဒုက္ခချုပ်တာကလျော်တာကအဲ့ဒီမှာပထမဒုက္ခနဲ့လျော်တဲ့ညာနောက်ကဒုက္ခချုပ်တာနဲ့လျော်တဲ့ညာဒီညာလည်းခုတက်သွားရမယ်ပထမဘာနဲ့လျော်ရမလဲ ဒုက္ခနဲ့ရေရောသိတဲ့ဉာဏ်ပေါ်ရနောက်ဒုတိယချုပ်ရှုပါများလာရင်ဘာပေါ်ရမလဲဒုက္ခချုပ်တာနဲ့ရေရောတဲ့ဉာဏ်ပေါ်ရဒါဖြင့်ဒုက္ခနဲ့ရေရောတဲ့ဉာဏ်ကသစ္စာဉာဏ်ဘာပါကြနိရောဓနဲ့လျော်တဲ့ဉာဏ်ကဒုက္ခချုပ်တာနဲ့လျော်တဲ့ဉာဏ်ကမဉ္ဇဉ်သဘောကျဒါဖြင့်မဉ္ဇဉ်နဲ့ဒကာဓမ္မတို့ခွင့်က ဒုက္ခနဲ့သေရောတဲ့ဉာဏ်ကဝိပဿနာဉာဏ်ဒုက္ခရုပ်တာနဲ့သေရောတဲ့ဉာဏ်ကမင်းဉာဏ်ရှင်းမလားဒုက္ခနဲ့သေရောတဲ့ဉာဏ်ကဝိပဿနာဉာဏ်သစ္စာနုပကဉာဏ်ဆိုမှဝိပဿနာပဲရှင်းပြီနော်အဲနောက်ရရှိပါများလားဒီဒုက္ခတွေမလို့ကျန်လို့ချုပ်သွားတဲ့ခါကျတော့និရောဓမပေါ်ဘူးလေဒုက္ခនិရောဓပေါ်ဗျာဘယ်နဲ့ဆိုကြဒုက္ခនិရောဓဆိုတော့ ဒုက္ခနိရောဓကဒုက္ခချုပ်အင်းဒုက္ခနိရောဓချုပ်ပြီးလို့သိတာကညာမနေဘူးလားဒါဖြင့်ဒုက္ခနိရောဓနဲ့ညာနဲ့တွဲလိုက်ဒါဖြင့်နိဗ္ဗာန်သိတဲ့ညာဘယ်လိုဆိုရနိဗ္ဗာန်သိတဲ့ညာဆိုတော့မရှင်းသေးဘူးလားဒါဖြင့်ဒကာဓမ္မတို့သစ္စာနုလောမိကညာရမှာနိဗ္ဗာန်သိတဲ့ညာရမယ် တတိစ္ဆာနဲ့လျော်တဲ့ဉာဏ်မှမရရင်နိဗ္ဗာန်သိတဲ့ဉာဏ်မရနိုင်ဘူးဆိုတော့သိကြပါလားဒါဖြင့်ဒကာဓမ္မတွေယနေ့ဤပြလိုက်တာကခမည်းတော်ဝေဒနာရှုရှုစိတ်ရှုရှုရုပ်ရှုရှုကြိုက်တာရှုဖြစ်ပြဒုက္ခသစ္စာပဲလို့သတိသိနေဘယ်လိုမှကြမလဲဘာလို့တွေ့တွေ့အင်းဖြစ်တာတွေ့ရင်လည်းဖြစ်တာဒုက္ခသစ္စာပဲပြက်တာတွေ့နေရင်လည်းအဲဒီညာလေးတော့ရောက်လို့နေ အင်းဖြစ်တာတွေ့တယ်ပါလေအင်းဒုက္ခသစ္စာသိတယ်ညာမဲပြက်တာတွေ့တယ်မဲဒါသစ္စာနဲ့လျော်တဲ့ညာမရသေးဘူးလားအဲဒီညာနဲ့သာအတုနေလို့ရှိရင်နိဗ္ဗာန်နဲ့လျော်တဲ့ညာသူ့မတော်နဲ့သူ့ဟာသူ့လာပဲသဘောကျဒုက္ခနဲ့လျော်ပြီးတဲ့ညာလာပြီးနိဗ္ဗာန်ကိုလျော်တဲ့ညာလာမယ်ဒုက္ခနဲ့လျော်တဲ့ညာလာရင်နိဗ္ဗာန်နဲ့လျော်တဲ့ညာမလာပါနဲ့ဆိုရရပါမလား သဘောပါကြဒါဖြင့်အားလုံးကလည်းမှလည်းအိမ်ကြတော့ထိုင်ကြတယ်ထိုင်ကြတော့ဘုရားရံဒီနေရာကရံဘုရားကောင်းဒီနေရာကောင်းဘုရားကအလတ်စားဖြစ်ဟိုစိတ်ကလေးပေါ်ဒီစိတ်ကလေးပေါ်ဟိုနေရာတောင်းတယ်ဒီနေရာကြိုက်ခဲ့ခဲကျင်တာခဲတာလေးကဖြစ်ပြီးပြသွားတာပဲဖြစ်ပြီးပြသွားတာဒုက္ခသစ္စာကြီးပဲဒုက္ခသစ္စာကြီးပဲကပေါ်တဲ့နေရာကဒုက္ခသစ္စာလိုက်နေသစ္စာရှင်တော်ဘုရားညာမရသေးဘူးလားပေါ်တဲ့နေရာကိုအခုလိုက်နော် လက်လိုက်တဲ့ခါကျတော့ဘာညာရသွားတယ်သစ္စာအကောမိကညာရသွားပြီခန္ဓာကသစ္စာပြတယ်ဉာဏ်ကလျော်တဲ့ဉာဏ်ရတယ်ခန္ဓာကဘာပြတယ်ခန္ဓာကသစ္စာပြတယ်ဉာဏ်ကဘာလဲလျော်တဲ့ဉာဏ်ရတယ်ဆိုတော့သစ္စာနဲ့လျော်တဲ့ဉာဏ်ရိပ်ပြီလားသစ္စာနဲ့အဲခန္ဓာကဘာပြတယ်သစ္စာပြဉာဏ်ကဘာရတယ်အဲဒါလေးကသိအရေးကြီးတဲ့စကား ဒီတရားဝဲကူလုံးမှာနိဗ္ဗာန်ဝင်ဆိုရင်ဒီဟာသိရေးကြည့်တာပဲခန္ဓာကဘာလဲအဲမြန်ကဘယ်ရသေရောတဲ့ညာရမယ်တချို့နေရာကြတော့ခန္ဓာကအင်းဒုက္ခပြခန္ဓာကတခါတည်းအမှုလျှော်ဝဲတွေပဲပြညာကဘယ်ရနော်အော်နူတယ်နူတယ်ကြည်ကောင်းတယ်လှုပ်ချင်လှုပ်တယ်သဘောကျညာနဲ့လျော်သေးရဲ့မလျော်ဘူးဟောကျိုးနေတယ် ကျိုးနေတာမှအမအကျိုးလေးမှကျိုးတယ်လို့ပဲကြည့်ကောင်းတာပဲလျော်ရလားအဲ့ဒီလိုမလျော်တဲ့ဉာဏ်တွေကခင်ဗျားတို့ကသိများတယ်ဒီနေ့ကကြပြီးကြတာလျော်တဲ့ဉာဏ်ဖြစ်အောင်လုပ်ပါဘယ်လိုမိန်ပေးပါလိမ့်ခန္ဓာကဖြစ်ဖြစ်ပြလို့ရှင်ပါသစ္စာတော့ဉာဏ်ကလည်းဩဒုက္ခသစ္စာလို့သိအောင်လုပ်ဒိဉ္ဉံပါဉ္ဉံခေါ်ကြမယ်လျော်တဲ့ဉာဏ်ပါဠိလိုသုံးရင် သစ္စာအနုလောမိကညာအဲ့ဒီညာညာများရသွားလို့ရှိရင်ဖြင့်နောက်သစ္စာအနုလောမိကညာလာဦးမယ်မလာဘူးလားနောက်ကြတဲ့ဒီခန္ဓာကြီးကချုပ်သွားပြီချုပ်သွားတဲ့ခန္ဓာရောလားမဟုတ်လားနေရတဲ့သစ္စာဖြစ်သေးဘူးလားအဲ့ဒီသစ္စာသိတဲ့ညာလဲသစ္စာနဲ့ဆယ်ရောတဲ့ညာပဲဘယ်သစ္စာတော့မေးတော့နေရတဲ့နဲ့ဆယ်ရောတဲ့ညာအရင်တော့ကဒုက္ခနဲ့ဆယ်ရောတဲ့ညာနောက်ရမှာက အရင်ရမှာကနောက်ရမှာကအဲ့ဒါစုမတောင်းနဲ့ဒုက္ခနဲ့လျော်တဲ့ဉာဏ်တော်များများရရင်နိရောဓနဲ့လျော်တဲ့ဉာဏ်ခင်ဗျားတို့စုမတောင်းနဲ့ရမှာသေးသေးရရတောင်းခံပါတယ်ဆိုတော့သဘောကျရှင်းပြီနော်အလုံးလုံးတတ်ပါလားကြည်တိုင်းကြည်တိုင်းဘာနဲ့လျော်တဲ့ညာအရင်ရမယ်ဒုက္ခနဲ့လျော်တဲ့ညာအရင်ရမယ်နောက်အထုပ်ပါများလာလို့ရှိရင်ဘာနဲ့လျော်တဲ့ညာရမယ် နိရောဓနဲ့လျော်တဲ့ဉာဏ်ရမယ်အဲ့ဒါကိစ္စပြီးပြီလို့မှတ်ပါရှင်းမလားကဲယနေ့ဒီရင်တော်ကြပါ